သူ့နေရာနဲ့သူလောကမှာလူတွေဟာအပေါင်းဝင်နေကြတာပဲသူ့အနေနဲ့သူအစွမ်းထက်နေကြတာပဲဒါကြောင့်ဘယ်လိုအဘောမှာမာနတက်เสียနှိမ့်ချပြီးမြင်เสียကြည့်เสียမဟုတ်ဘူးသူ့နေရာနဲ့သူစွမ်းဆောင်နေတာပဲအဲဘုန်းကြီးတို့ဘုန်းကြီးသားတွေသင်ထားတဲ့တရားတွေအထုတ်ထားတဲ့အခါကျတော့အဲစာပေပရိယတ်တွေတော်တော်လေးနန်းနန်းဆဆသိတယ်တရားတော်လေးတွေလည်းသိတယ်သိတဲ့အတွက်မာနကြီးနေမယ်ဆိုလို့ရှိရင်ဆိုကြပါစို့ တခြားဘုန်းကြီးတစ်ပါးကသူလည်းပဲသူနီးနဲ့သူပေါ့အဲသူဝါသနာပါရသူလုပ်တယ်ဖိုးထိုးတယ်တခြားဘုန်းကြီးတစ်ပါးဖိုးထိုးတဲ့အခါကျတော့အာဓာတ်လုံးတွေပါတယ်ဖြစ်လို့မလို့သူဓာတ်လုံးကလည်းပဲတော်တော်လေးအရာရောက်တယ်ဆိုကြပါစို့အဲ့ဒီတော့အဲငါကသဗ္ဗပရိယတ်တွေသင်ချသင်ကြပြီးတော့နန္နသသတိတရားတွေလည်းပဲအဲငါသိထားတဲ့ပုဂ္ဂိုလ်သူကဘာမှမသိဘူးဖိုးထိုးယုံဓာတ်လုံးမဲ့ဓာတ်လုံးဖိုးထိုးယုံမဲ့တတ်တယ်ဆိုပြီးသူ့ဘောသွားမနာထားလို့ပဲဖြစ်မလဲ။ အဲသူ့ဓာတ်လုံးနဲ့ပတ်သက်ကြပတ်သက်လို့ကြတော့ကိုဘာမှမသိဘူးဘာမှမသိဘူးအဲဒီဓာတ်လုံးအကြောင်းပြောလာမှဆိုဘာမှမပြောတတ်ဘူးအဲဒါကြောင့်သူ့နေရာနဲ့သူလူဟာအသုံးဝင်နေတာကြီးဖြစ်တော့ဘ누구ဘောမှာဘ누구ကအထင်ကြီးစရာပွင့်မြင့်စရာမရှိဘူးမနတ်တက်စရာမရှိကုန်မရှိဘူးအဲ့ဒီသဘောကိုမရိပ်သားမိဘူးဆိုလို့ရှိရင်မာနကတက်တယ်အဲ့တော့မာနတက်တဲ့အခါကျတော့ခုနရေသိလို့ပဲ စိတ်မာနတက်တဲ့အခါကျတဏှာတဏှာတကွေးဝေးကြတော့တွေးသွားတာပဲတွေးတဲ့အခါကျတော့အဲ့ဒါမာနကကျိုးကြသွားတာပဲလောကမှာမျက်စိအောက်မှာဒကာဒကမတွေအမြင်ပဲအရင်တုန်းကစီးပွားဥစ္စာတွေတိတ်တက်နေတဲ့အခါကျတော့စီးပွားမှန်တွေတိတ်ပြီးရင့်အခါယာရုဌာနန္တရအကြီးတွေကံရတဲ့အခါကျတော့ယာရုမှန်တွေတိတ်ပြီးတော့ရစ်ပြီးတော့အောက်ကလူတွေတချို့မိတ်ဆွေတင်ငှတွေတောင်မှပမာမခန့်မသိတယ်လို့လို့မမြင်တယ်လို့လို့ဘာလို့လို့လောက်တဲ့အဲ့ဒါတွေရှိတယ်အဲအဲ့ဒီလူတွေဟာနောက်စီးပွားလဲလျှော့ကြသွားရော ရာဓုဌာနန္တရာလည်းကြောကြသွားရောပြီးရောအခဏမာနတွေကြောက်ကုန်ခြေတော်ပစိုးမြူစေကျိုးအဲ့ကြမှာဖြစ်တယ်အဲဒီကြမှာအဲ့လိုမြူစေကျိုးဖြစ်ရင်ဒါမမှန်တော့အကြနာတာပေါ့အကြနာတယ်ဒါကြောင့်မာနဟာမထအပ်တဲ့အရာပဲတဲ့အမြဲတမ်းဆင်ញံနှလုံးသွင်းဖို့သိအရေးကြီးတယ်အောက်ကဆောင်ဖို့ကပါတဲ့ ပညာကင်းပြီးဉာဏ်မရှိပဲဇာတိပုံညာမဟာတဖြင့်မာနအရာကဲမိုးစွာတည်းငါသာမင်းဟုပဇာတုဟုအယူမောက်ကြွမထောင်ဟွားနှင့်တောင်ကားမြင့်ကြည့်မိကားရေမိကားရှိန်ဘူးတမူမာကျော်ဗက်မဲ့တော်ဟုရေကျော်တတ္တိမတိရတာကျိမ့်ပါရတို့ပမာမုံမီပမာပုံမီမံမူကြီး၍တောင်မီတန်လာမကျုံးဝါနှင့်ရေအားဟုန် ကြုံတွေ့ဝဲဟုံမှု၍တိုက်ဝိသောအခါမကြာမတင်အလျင်တစ်ဖြင့်တောင်းမြင့်မိဘူးတာမာမူလဲမြူသာဖြစ်၍စင်စစ်ကြေမွပြောက်ပြရ၏မဂရိဝလင်္ကာတဲ့မန္တိဆရာတော်ရဲ့မဂရိဝလင်္ကာတဲ့ဘလောက်ကောင်းလဲငါဟုတ်လာပြီတော်လာပြီတက်လာပြီဆိုပြီးတော့မာနတက်မနေနဲ့တဲ့အဲ့ဒါတက်စရာကိုမဟုတ်ဘူးကိုယ့်တဲ့ตาတဲ့ตาတဲ့လူတွေရှိတယ်တဲ့ ကိုယ်တည်းသားတဲ့လူတွေရှိတယ်အဲ့ဒီလူတွေနဲ့စာရင်ကိုယ်ကဘာမှမဟုတ်ဘူးတဲ့တောင်ပေါ်ကလူနဲ့တောင်အောက်ကလူတော့ပဲရှိတယ်သဘောပြောတာပေါ့လေဇာတိပုံညာမဟာတအဖြစ်ဇာတိပုံညာမဟာတဇာတိမဟာတပုံညာမဟာတဇာတိမဟာတဆိုတာအမျိုးသားမြင့်မြတ်တာပုံညာမဟာတဆိုတာရှေးကောင်းမှုအခံရှိလို့မို့လို့ကောင်းမှုတွေမြင်ရနေတဲ့အခါကျတော့ဒီနေ့ဒီဒီဘဝမှာအဆင့်နှမ်းမြင့်နေတာပုံညာမဟာတ ဇာတိပုံညမဟာတဖြင့်မာနအရာကဲမိုးစွာလျက်ငါသာမင်းဟုပဇာတုဟုအယူမောက်ကြွမထောင်လွှားနေအဲ့ဒီကအမျိုးမြင့်တဲ့အခြေအနေကုသိုလ်ကောင်းမှုလေးအထောက်ပံ့ခံနေရလို့မလို့မိမိအခြေအနေမြင့်တက်နေတာလေးကိုအကြောင်းပြုပြီးတော့မာနမကျုပ်မာနမထောင်လွှားနဲ့တဲ့ငါသာမင်းဟုပဇာတုဟုဆိုတာငါဟာ ပြိုင်ဘက်ကင်းတဲ့လူပဲငါနဲ့တူတူမရှိဘူးပဇာတုဆိုတာဘယ်လူငါတူနိုင်မလဲမတူနိုင်ဘူးငါဘယ်လူပစ္စည်းနဲ့တူနိုင်မလဲမတူနိုင်ဘူးငါဘယ်လူအမျိုးနဲ့အမျိုးနဲ့တူနိုင်မလဲမတူနိုင်ဘူးငါဘယ်သူအရေးချင်းအပြင်တူနိုင်မလဲမတူနိုင်ဘူးငါသာမင်းဟုပဇာတုဟုအယူမောက်ကြွမထောင်လွှားနဲ့မာနမတက်နဲ့တဲ့ဥပမာပြောပါရစေတဲ့ဆရာတော်ကြီးကပါတယ်မထောင်လွှားနဲ့ တောင်ကားမြင့်ကြီးမိကားရှိန်ဘူးတောင်ဆိုတာမြင့်ပါတယ်တဲ့တော်တော်မြင့်တာပဲတဲ့မိဆိုတာလည်းပူပါတယ်တဲ့အင်မတန်ပူတာပဲတဲ့မိကားရှိန်ဘူးတန်မူမာကျော်တန်ဆိုတာကလည်းအင်မတန်မာတယ်တဲ့ဒါကြောင့်မလို့အဲ့ဒီတောင်နေမိတွေတန်နေဟာတဲ့အမြင့်မာတော့ငါတဲ့မြင့်တဲ့လူမရှိဘူးဆိုပြီးတော့မာနမထောင်သွားနဲ့တဲ့မိကလည်းအပူမာတော့ငါတဲ့ပူနိုင်တဲ့လူမရှိဘူးလို့မထောင်သွားနဲ့တဲ့ တန်ကလည်းအမှားမှားတော့ငားတယ်မာတယ်လူမရှိဘူးဆိုပြီးတော့မထောင်ဟွားနဲ့တဲ့တန်မူမာတော့ဘက်မဲ့တော့ဟုအဲ့ဒါလိုမကြုံဝါမထောင်ဟွားနဲ့တဲ့အဲ့ဒါလိုကြုံဝါတာဟာသူဘာမသိလို့လဲဆိုရေကျော်တတ္တိမသိ၍သာကျိမ့်ပါရသို့တဲ့ရေတတ္တိသူတို့မသိလို့ကျိမ့်ကြတာတဲ့ကျုံဝါကြတာတဲ့မန်ထောင်ဟွားနေကြတာတဲ့ရေတတ္တိကသာသူတို့သိမယ်ဆိုဒီတောင်ကလည်းပဲမြင့်နေဆိုပြီးတော့မာနမကြည့်ဘူးတဲ့ဒီမိကလည်းပူရယ်ဆိုပြီးမာနမကြည့်ဘူးတဲ့ ဒီတန်ကလည်းမာနမာနကြီးတဲ့မာတယ်ဆိုပြီးတော့မာနမကြီးဘူးတဲ့ရေတတ္တိများသူတို့သိရဲ့တဲ့အခုမသိလို့မလို့ဖြစ်နေတာတဲ့ရေကျော်တတ္တိမသိရတာကျိမ့်ပရာတို့ပမာပုံမီမာမူကြီး၍တောင်မီတန်လာမကြုံဝနဲ့တဲ့တောင်လိုတန်လိုမီလိုကို့မှာရှိနေတဲ့ပြည့်စုံမှုတခုခုကိုအကြောင်းပြုပြီးတော့ညာသွားပြီးတော့မာနမထောင်သွားလိုက်နဲ့တဲ့တောင်မီတန်လာမကြုံဝနဲ့ ရေအားကြုံတွေ့ဝဲဟုံမှု၍တိုက်ဝေသောအခါမကြာမတင်အလျင်တစ်ဖြင့်တောင်းမြင့်မိမှုအဲ့ဒီတောင်းလဲတဲ့ရေကြီးတဲ့အခါမှာရေအားအင်မတန်ကောင်းလို့မို့လို့ရေနဲ့များတိုက်စားလိုက်ပြီဆိုလို့ရှိရင်တောင်းနေတစ်ဖြည်းဖြည်းတစ်ဖြည်းဖြည်းပြိုကျရတာကနောက်ဆုံးမှတောင်းနေအကုန်လုံးကြေမော့သွားတယ်တဲ့မိကလည်းပဲရေနဲ့ပြိုလိုက်ပြီဆိုသူငြိမ်းရတာတဲ့ မီးနဲ့ရေနဲ့တွေ့တယ်ဆိုလို့ရှိရင်မီးကနိုင်တယ်များရှိသလားရှိပါဘူးဘယ်သူကနိုင်လဲရေကနိုင်တယ်အဲရေတတ်တွေကိုမသိတော့မီးကငါအပူဆုံးဆိုပြီးတော့မာနတက်တယ်တဲ့ပန်လည်းပဲတဲ့ဘလောက်မာနေနေတဲ့ရေထဲကျသွားပြီဆိုလို့ရှိရင်ရေနဲ့တိုက်စားပြီဆိုရင်အဲ့ဒီတန်ခါတဖြည်းဖြည်းတဖြည်းဖြည်းနဲ့ကြေမွကုန်တာပဲဒါသူတို့ရေတတ်တွေမသိလို့တဲ့အမှန်တော့ငါဟာငါဟုတ်လာပြီဆိုပြီးတော့ မနာမတက်နဲ့တဲ့ကိုယ်ရဲ့ဟုတ်တဲ့ဟာတွေရှိတယ်တဲ့အဲ့ဒါတွေမသိလို့တဲ့ပမာပုံမိတောင်းအဲပမာပုံမိမံမှုကြည့်၍တောင်းမိတန်လာမကြုံဝါနှင့်ရေအားကျုံတွေ့ဝဲဟုံမှု၍တိုက်ဝေသောအခါမကြားမတင်အလင်းသက်ဖြင့်တောင်းမြင်မိဘူးတမာမူလဲမြူသာဖြစ်၍စင်စစ်ကြေမောပျောက်ပြရ၏မနာမထားသင့်ဘူးတဲ့ ရှိရတခါတယောက်အမှန်တန်ခွန်အားကြီးမှပဂရိလူတွေရဲ့လူတွေတဲ့နှစ်ဆလောက်ခန္ဓာကိုယ်ကလည်းကြီးမှပြီးအင်အားကြတော့နှစ်ဆသုံးဆမကဘူးအင်အားကြီးမှဘလောက်တောင်သူကအင်အားကောင်းပြီးတော့တန်သွမ်းတယ်လဲဆိုလို့ရှိရင်မနဲ့မြန်မျက်နှာတက်တာရေနဲ့မတက်ဘူးတဲ့ဘာလုပ်တယ်လဲလို့ဆိုတော့ပန်တပိတ်တာကိုလက်ထက်ထည့်ပြီးတော့ညှစ်လိုက်တယ်ညှစ်လိုက်လို့မလို့အဲ့ဒီပန်ကထွက်လာတဲ့ရေနဲ့မှသူကမျက်နှာတက်တယ် အဲ့တော့ကြောင့်အင်းအားကောင်းပြီးတော့တန်သွမ်းတယ်အဲ့တော့လူတွေကလာလာကြည့်ကြတာတဲ့ဒီလူဟာအမှန်တန်ပန်တယ်မျက်နှာတက်တာတော့မှပန်ကိုကြည့်ပြီးတော့ကြားတယ်ရင်လည်းမျက်နှာတက်တယ်လို့ဆိုပြီးလာပြီးတအံ့တော့လာလာကြည့်ကြတယ်အဲလူတွေကလာကြည့်လေသူကမာနထိတ်ရောက်လေလူတွေကလာကြည့်လေမာနထိတ်ရောက်လေတနေ့တော့ပြောတယ်တဲ့ဒီလောကဒီကဘာမှာငါလို့ငါလောက်ပန်သွားတဲ့လူဘယ်သူရှိလဲ တန်ဆွမ်းတဲ့လူငါလောက်တန်ဆွမ်းတဲ့လူရှိလို့ရှိရင်ငါပြန်လိုက်ချင်လာတယ်ဘယ်သူမှမရှိပါဘူးသူကပြောတယ်အဲ့ဒါသူတက္ကမပြောတယ်သူတက္ကမပြောတဲ့စကားကမင်းမှတ်เสียပဲစဉ်းစားကြည့်ပါတဲ့ရှင်းလောက်တန်တဲ့လူရှိတယ်ဆိုလို့ရှိရင်တဲ့ရှင်းတဲ့တန်တဲ့လူမရှိဘူးလို့ပြောနိုင်မလားတဲ့သူတက္ကမပြောတာဒီစကားအတော်သဘောကျတယ်ကောင်းတဲ့စကားရှင်းလို့မှ တန်တဲ့လူရှိနေရင်တဲ့ရှင်းလောက်မှတန်တဲ့လူရှိနေရင်ရှင်းတဲ့တန်တဲ့လူမရှိနိုင်ဘူးလားတဲ့ရှိနိုင်တာပဲတဲ့အဲ့ဒီတင်သူကဒကမမကျေနပ်ဘူးကျင်တာအမေမင်းကငါ့ကိုဒီစကားမျိုးပြောတယ်တော့ငါနဲ့မတန်ဘူးမင်းငါအင်္ဂါဆင်းငါလောက်တန်တဲ့လူဒီလောကမှာမရှိဘူးဆိုပြီးနှင်ချလိုက်နှင်ချလိုက်တော့ဒကမကဆင်းသွားတယ်မျက်ရည်ဆက်လက်ဆက်လက်နဲ့ဆက်လက်ဆင်းသွားတော့ရရှိကညောင်မင်းကြီးကြတော့အပန်းတန်ကြားတယ်တဲ့ ဘယ်နဲ့တော့ကိုလူသားကြီးရဲ့ဇနီးကလည်းပဲငိုလို့ပါလား။တန်ညှစ်ပြီးတော့မျက်နှာတက်တဲ့လူရဲ့ဇနီးကလည်းငိုနေပါလားလို့ဆိုတော့ဘယ်ကပါလိမ့်မလို့ဟိုကြည့်ကြည့်ကြည့်တယ်သူတော့မတွေ့။ဒါနဲ့အပန်းလာရသေချာကြည့်လိုက်တဲ့အခါကျတော့ညောင်ကိုင်းပေါ်မှာနေတဲ့ကြွက်ကလေးတဲ့အမိရှိလေးနဲ့ကြွက်ကလေးသွားတွေ့တယ်။ကြွက်ကလေးသွားပြီးတော့အစ်ကျက်ဘာပြောတာလဲလို့ဆိုတော့အာဒီလိုကဒီလိုပဲသင်ဟာက လူရကြီးရဇနီးဖြစ်ပြီးငိုးနေတာရှက်เสียရေးလို့ဆိုတော့သူကအကျိုးကြောင့်ပြောပြတယ်အဲသူသူသူတို့ကလူကံကြီးကိုတင့်နဲ့တန်တဲ့လူရှိနိုင်တာပဲလို့ပြောတာနဲ့ပဲစိတ်ဆိုးလို့နှင်ချတာနဲ့အခုဆင်းလာရတယ်အာဒီလိုလားဒီလိုဆိုလို့ချင်းကိစ္စမျိုးသူ့တဲ့တန်တဲ့လူရှိကြောင်းပြမယ်အဲ့ဒါခေါ်ခဲ့လို့ဆိုတော့ကြွက်ကလေးကခေါ်ခဲ့လို့ဆိုတော့အဇနီးတွေကအာရပါရနဲ့အဲ့ဒီသူသူတို့ကပြန်ခေါ်လိုက်လာလိုက်လာတော့ မေးတယ်သူကကြက်ကိုတင်လားငားတယ်တန်တယ်လို့ဆိုအဲဟုတ်တယ်တန်လားမတန်လားကြည့်အောင်ခဲဟောဒီကကျွန်ုပ်အမိကိုတင်ဆွဲပြီးဖြတ်လိုက်ဆမ်းပါဆိုပြီးအမိလေးပေးလိုက်တယ်ပေးလိုက်တဲ့အခါကျတော့အဲ့ဒီလူတန်ကြီးကအမိလေးဆွဲပြီးအတင်းဖြတ်လိုက်မရဘူးလေမရတော့ကြွက်ကလေးကအသာအမိလေးရမ်းလိုက်တယ်အမိလေးရမ်းလိုက်တာနဲ့အဲ့ဒီလူကြီးကလေအောက်လေပေါ်လေထဲမြောက်ပါသွားပြီးတော့တခေါ်လောက်သွားပြီးဘုံနဲ့ကြဘုံနဲ့ကြ အဲမကျေနပ်ဘူးတဲ့မကျေနပ်တော့အမှန်ဒီကြွက်စလို့တော့ရရမယ်ငါအများသူကစမ်းလို့ဆိုတခါနောက်တခါပြန်လာကြွက်ကလေးကကဲလာပြန်မလားလို့ဆိုတဲ့ကဲကဲရောအမိကင်လို့ဆိုတဲ့ကင်ကဲဆွဲလို့ဆိုဆွဲပြန်တယ်ဒီတခါတော့ခက်နန္နာလေးခက်ဆက်ဆက်ကလေးရမ်းလိုက်တဲ့အခါကျတော့အခွန်နာတဲ့ဝါနှစ်ပြန်သုံးပြန်လောက်ပိုးပြီးတော့သွားကြတယ်ဒါပေမဲ့မန်ကမလျှော့သေးဘူးမန်ကတော်တော်ကြီးတာကိုသူ့ခန္ဓာကိုယ်ခွန်အားအစွဲပြုပြီးတဲ့မာနက နောက်တစ်ခါပြန်လာတဲ့အခါကျတော့ကြွက်ကလေးကလာပြန်မလားဆိုကဲအမိကန်လို့ဆိုတယ်ဒီတစ်ခါတော့တော်တော်အားလုံးအင်္ဂါလေးအမိကိုရမ်းလိုက်တဲ့အခါကျတော့နယူဇနာသုံးယူဇနာလောက်လွတ်ပြီးသွားလိုက်တာဘယ်ရောက်တော့မှမသိဘူးဘုံဆိုကြတဲ့အခါကျတော့သူ့အိမ်သူလည်းမပြန်တတ်ဘူးတဲ့မပြန်တဲ့အခါကျတော့ဘယ်နဲ့လောက်ပါမလို့အိမ်ပြန်အောင်အိမ်ပြန်အောင်ဘယ်နဲ့လောက်ပါမလဲလို့ဆိုပြီးရှောက်ပြီးတော့လူရှာတယ်လူရှာတဲ့အခါကျတော့ ငားမြနေတဲ့လူတွေတွေ့တော့အဲအဲ့ဒီလူတွေမေးမှပဲအိမ်လားဆိုပြီးတော့ငားမြနေတဲ့လူတွေသွားချင်းတိုက်ငားမြနေတဲ့လူတွေကဘာလဲလို့ဘာလုပ်နေလဲဆိုတော့ငစာအဖြစ်ဆင်ကြီးတွေကိုမမြှကြိတ်တတ်ပြီးညားနေတာတွေ့ဟဲ့ခက်ပေါ်ပဲငါငားတဲ့သားတဲ့လူတွေတွေ့နေပေါ့ငားတဲ့သားတဲ့လူတွေတွေ့နေပေါ့ဘေးရေလို့ဆိုပြီးတော့အသာပဲကုတ်ကုတ်ကလေးနဲ့ကျွန်တော်ဗျာအိမ်ပြန်ခြင်းလို့မလို့မပြန်တတ်လို့ပြောသမှာအမလေး ခမရကလည်းကျတို့ငားများတာအသာတိတ်တိတ်နေသားမှာငားလန့်ပေါ်ပါမယ်ဟောဟောနာနွားချောင်းသားရှိတယ်အဲ့နွားချောင်းသားသွားမေးဒီလိုဆိုတော့သွားပြန်ရနွားချောင်းသားသွားမယ်နွားချောင်းသားကြီးကသူကမော့ကြည့်ရဟင်းခက်ပါပြီအဲနွားချောင်းသားပတ်မိတဲ့အခါကျတော့အိမ်ပြန်ညင်လို့ပါလို့ဆိုတော့ဒီဘက်ကအိမ်ပြန်ညင်တာငါပြီးတော့မင်းလမ်းပြောမယ်ဟိုမှာငါထမင်းညံလေးသွားစိုက်ကြမှာလွယ်ထဲထားခဲ့တယ်လို့ဆိုတော့ဒါနဲ့ဘာမှပြန်မပြောရင်တော့ထမင်းညံသွားပြီးတော့ရှာရတယ် နွားเจ้าသားရဲ့လွယ်အိတ်ထဲမှာဒီလူတနာရီလောက်လမ်းလျှောက်လိုက်မှပဲထမင်းထုတ်သွားတွေ့ထမင်းထုတ်သွားပြီးတော့ထမင်းသားထမင်းသားနေတော့မယ်အဲ့ဒီအိတ်ထောင်နဲ့နွားတွေကဝင်လာတယ်နွားတွေကဝင်လာတယ်ခက်ပါပြီငါတော့နွားတိုးတော့မှပဲဆိုပြီးတော့အတင်းထွက်ပြီးနွားเจ้าသားကိုတောင်းမှတယ်ထမင်းမဝခြင်းနေပါစေဗျာကျွန်တော်အိမ်ပြန်လမ်းမယ်ပြပါတော့ထမင်းမဝခြင်းနေပါစေခမရနွားတွေကကျွန်တော်တိုးတော့မယ်ကိစ္စမရှိပါဘူးနွားတွေကသူ့ဝင်နေကြမဟုတ်ဝင်တာပဲ အော်ခုနကအဖိုးကိုသွားပြီးတော့အိတ်နေတဲ့အဖိုးကိုသွားပြီးတော့အိမ်မေးကြီးအိမ်ပြန်လမ်းမေးကြီးလို့ပြောတယ်လေအဲအဖိုးကိုအိတ်နေတာများရှိလို့ချင်းအဖိုးကိုနိုးကျင်လို့ရှိရင်သူ့နားမှာကြောက်တုံးတစ်ခုကြီးတယ်အဲ့ဒီကြောက်တုံးနဲ့သူ့ညိုကြီးကိုထုထုလို့ရှိရင်နိုးလာနိုင်မယ်အဖိုးကအိတ်ဆက်တယ်ကိုနိုးလာနိုင်မယ်တဲ့တကယ်လို့များအဲ့လိုများမနိုးဘူးဆိုလို့ရှိရင်တဲ့အဲ့ဒီနားမှာတဲ့ ဟိုပါတယ်ပောက်ကွဲစေတတ်တဲ့ရံဘလူတွေရံဘလူ၁၀တင်းရှိတယ်တဲ့အဲ့ဒီရံဘလူ၁၀တင်းကိုသူ့နှာခေါင်းနဲ့လောင်းထည့်လိုက်တယ်လောင်းထည့်လိုက်ပြီးမှမိကျဆန်နဲ့ကျို့လိုက်တယ်အဲ့ဒီအခါကျရင်နိုးလာလိမ့်မယ်ဒီခါကျရင်ဘယ်လန်းကသွားဆိုတာပြောလိမ့်မယ်တဲ့ဒါနဲ့အဲ့လိုပြောပြီးတဲ့ဆိုနွားเจ้าသားကနွားတွေလွယ်အိတ်ထက်ပါတဲ့နွားတွေနဲ့အဲလွယ်အိတ်အသာကောက်လွယ်ပြီးထွက်သွားတယ်อืมငါလည်းတန်တဲ့လူတွေအများကြီးပါလားအဲ့ကြမှာသဘောပေါက်တယ်ဒါနဲ့ ညွှန်ကြားတဲ့အတိုင်းအဲ့ဒီအိတ်နေတဲ့အဖို့ကိုသွားပြီးတော့နှိုးတယ်အရင်ကတော့အတန်ကုန်နှိုးတယ်မရတော့မှခြေတလုံးညိုတကြီးကိုကြောက်တုံးနဲ့ထုတယ်ထုတဲ့အခါကျမနှိုးဘူးတယ်မနှိုးတော့မဖြစ်ချေဘူးဆိုပြီးတော့ရံမလူဆယ်တဲ့နှာခေါင်းနဲ့လောင်းထည့်ပြီးတော့မိကျက်ဆန်နဲ့မီးရှို့လိုက်မီးရှို့လိုက်တော့မှအဖိုးကဟတ်ချို့ဟတ်ချို့ဆိုနိုးလာနိုးလာတော့အဖိုးကပြောတယ်အင်းခက်လိုက်တာဒီယနေ့ဒီချင်းနေရာလည်းငါအိတ်ကောင်းချင်းမမအိပ်ရပါဘူး ခဏခဏနှာခေါင်းထဲဝင်နေတယ်လို့ဒီလိုဆိုပြီးတော့ထတာအဲ့ဒီကြမှာသူ့ကိုအိမ်ပြန်နဲ့လမ်းပြောလိုက်တဲ့အခါကျအိမ်ရောက်လာတယ်တဲ့အဲ့ဒီလူသာကြီးဟာအဲ့ဒီအချိန်ကစပြီးတော့မာနကျိုးသွားတယ်တဲ့လောကမှာငါအတန်ဆုံးဆိုတာမပြောတော့ဘူးတဲ့အဲ့ဒါအမတန်သင်္ကန်းယူသင်္ကန်းစာယူစရာကောင်းတယ်သင်္ကန်းစာယူစရာကောင်းတယ်ပြီးတော့ မန္လေးဆရာတော်ရေးတာအဲ့ဒါပဲဇာတိပုံညာမဟာတဖြင့်မာနအရာကဲမိုးစွာလျက်ငါသာမင်းဟုပဇာတုဟုအယူမောက်ကြွမထောင်လွှားနှင့်တောင်ကားမြင့်ကြီးမိကားရှိဘူးတမ္မူမာကျော်ဗတ်မဲ့တော်ဟုရေကျော်တတ္တိမတိရတာကျိမ့်ပါရတို့ပမာပုံမိ မံမှုကြီး၍တောင်မီတန်လာမကြုံဝါနှင့်ရေအားကြုံတွေ့ဝဲဟုံမှု၍တိုက်ဝေသောအခါမကြမတင်အလင်းသဖြင့်တောင်းမြင့်မိသည်တမ္မာမူလည်းမြူရာဖြစ်၍စင်စစ်ဒီမှာပြောက်ပြရ၏တဲ့ဒါပုံမဲ့ကချင်ပုံပြင်မဲ့ဒါပေမဲ့ပုံပြင်ဆိုတာဒါအပြင်းပြေုံနဲ့မဟုတ်ဘူးပုံပြင်ဆိုတာသင်္ကန်းသာယူစရာရှိတယ်အတူယူစရာရှိတယ်ဒီမှာသင်္ကန်းသာယူစရာလေ မာနဆိုတာမထားတဲ့လူဘာကြောင့်လဲကိုကိုကိုသိထင်နေပြီမလို့ကိုယ့်ရဲ့သားတဲ့လူတွေအများကြီးအများကြီးရှိနေတယ်အဲ့ဒါကိုမသိလို့သာပဲတောင်တို့မီးတို့ပန်တို့ဟာရေမိမိတို့ရဲ့မိမိတို့ရဲ့တတ္တိထက်တယ်ဆိုတာပိုတယ်ဆိုတာမိမိတို့မသိတဲ့အတွက်မိမိတို့မာနကြီးနေတာပဲမကြည့်ရဘူးတဲ့အဲ့ဒါလိုကြည့်လို့ရှိရင်အဲ့ဒီမာနကြောင့်လည်းအခုနပြောတဲ့ဒေါသဖြစ်တယ်အိတ်တာကြောင့်လည်းဒေါသဖြစ်တယ်မစ္စည်းကြောင့်လည်းဒေါသဖြစ်တယ်အိတ်တာဆိုတာမနာလို့လား ဟောဒီဆောင်မုတ်လေးတစ်ခေါက်ဆိုလိုက်ပါလားအစပါတယ်ဆိုပညာကင်းပြီမနိုင်ညီပဲဒါနေထုံနေုံတစ်ခေါက်ချအောင်မယ်စာရွက်မပါတဲ့လူတွေရှိသေးတယ်နော်ပညာကင်းပြီမနိုင်ညီပဲဓာတိပုံညမဟာတဖြင့်မာနအရာကဲမူစွာလျက် ငါသာမင်းဟုပဇာတုဟုအယူမောက်ကြွားမထောင်လွှားနဲ့တောင်ကားမြင့်ကြီးမိကရှိန်ဘူးတမ်းမှုမာကျော်ဘက်မဲ့တော်ဟုရေကျော်တတ္တိမတိ၍သာကျိမ့်ပါရသူပမာပုံမိ မမူကြည့်၍တောင်မီတန်လားမကျုံဝါနှင့်ရေအားကြုံတွေ့ဝဲဟုံမှွေ၍တိုက်ဝေသောအခါမကြာမတင်အလင်းသဖြင့်တောင်မြင့်မီပူသမ္မာမူလည်းမြူသာဖြစ်၍စင်စစ်ကြေမွ ကြောက်ကြရ၏ မြတ်စွာဘုရားကကိုရံသဟိအဲခုနမနာလိုမှုကြောင့်ဒေါသဖြစ်တယ်လူတယောက်ဟာမိမိရဲ့အခြေအနေသားနေတဲ့လူဆိုဒီနေသားနေရဆိုလို့ရှိလို့ရှိရင်တချို့ကစိတ်ထားမတက်ဘူးဆိုရင်စိတ်ခစိတ်တက်ခံညံ့နေဆိုရင်အဲ့ဒီလူကိုမနာလိုဘူးဒီလူကြီးဝါနေတာမနာလိုဘူးထက်တန်းကြနေတာမနာလိုဘူးပစ္စည်းဥစ္စာပုံပြနေတာမနာလိုဘူးပညာရည်ချင်းမြင့်နေတာမနာလိုဘူးချွေရံတင်မဲမိတ်ဆွေတင်ကပုံပြနေတာမနာလိုဘူးဘုန်းကြီးရင်ဆိုလို့ရှိရင်အဲ့ဒီအဲ့ဟိုဘုန်းကြီး လက်ဘောများနေတာမလားလို့လူကြီးညုံများနေတာမနာလို့ဒါတွေရှိအဲ့လိုမနာလို့ဆိုရင်အဲ့မနာလို့မှုကြောင့်အဲ့ဒီမိမိမနာလို့တဲ့ပုံကိုယ်ကိုဖျက်ဆီးလို့တဲ့စိတ်တွေပေါ်လာတယ်နာမည်ရင်လည်းဖျက်ဆီးဖို့စိတ်ကူးတယ်ကြိုးစားတယ်ရုပ်သင်းအင်္ဂါရင်လည်းဖျက်ဆီးဖို့စီးပွားရင်လည်းဖျက်ဆီးဖို့ယာတုခေါ်ဂုံတိန်ကိုလို့ရှိရင်လည်းဖျက်ဆီးဖို့ကြိုးစားတယ်အဲ့ဒီဖျက်ဆီးခြင်းတဲ့စိတ်ဟာပြာပါဒဒေါသပဲဘသူကစဖြစ်တာလဲဆိုအိတ်တာကဖြစ်တာပဲမနာလိုမှုကဖြစ်တာပဲအဲ့တို့တို့မစ္စရိယဝန်တုံမှုကြောင့်လည်းပဲဒေါသဖြစ်တယ် ဝန်တုံမှုကအလွယ်ဆိုလို့ရှိရင်မိမိပစ္စည်းနှမျောတာပေါ့လေနှမျောတဲ့ပစ္စည်းကိုသူများကတောင်းတယ်ဆိုလို့ရှိရင်အဲ့ဒါစိတ်ထဲမှာမနှိမ့်မြတော့ဘူးအလူယူပြီဆိုလို့ရှိရင်တော့စိတ်ဆိုးတော့မစ္စရိယကြောင့်ဖြစ်တယ်အဲ့လိုစိုက်ဒီဖြင့်ဒေါသကောတာဥပနာဟတွေဖြစ်ခြင်းရဲ့အကြောင်းတွေဟာလောဘမောဟမာနာအိတ်တာမစ္စရိယဒိဋ္ဌိကြောင့်လည်းဖြစ်တယ်ဒိဋ္ဌိဆိုတာယူမမှုမိမိတဲ့ယူမတူတဲ့ပုံကိုယ်တွေသားနေတယ်ဆိုလို့ရှိရင်အဲ့ဒီပုံကိုယ်ကိုမနာလို့ဒါနဲ့ပဲအဲ့ဒီအဲ့ဒီပုံကိုယ်ကိုမစိတ်ဆိုးတယ် ဥမာဆိုပါစို့နိဂန္ဓနန္ဒဗုဒ္ဓဂိုင်းသားတွေကမြတ်စွာဘုရားကိုမြတ်စွာဘုရားအပေါ်မှာယဉ်ညိုးထားတယ်လို့ပေါ့မြတ်စွာဘုရားကိုယဉ်ညိုးထားလို့ပေါ့မြတ်စွာဘုရားရဲ့ဂုံမဲ့တည်မဲ့ဖြစ်အောင်ဆိုပြီးစိန်သမာနလည်းလည်းပဲဆွဆွဲတယ်တခါသုံးဒရီပရပိုက်နဲ့လည်းပဲဆွဆွဲဒါအယူမတူတဲ့လူကသားနေလို့အဲ့ဒါကိုဖြည့်ဆည်းခြင်းလို့ဖြည့်ဆည်းလို့တဲ့စိတ်တွေနဲ့လောက်တာတွေအဲကြောင့်မြတ်စွာဘုရားက ကောရံပဇဟေဝိပဇေယကောရံဇဟေဝိပဇေယမနံကောရံဇဟေဝိပဇေယမနံပံယောဇနံတဗ္ဗမတိတ်ကမေယကောရံအမျက်ဒေါသကိုဇဟေပဲဆွံ့ရဤမာနံထောင်ကားတက်ကြွတဲ့မာနကိုလည်းပဇဟေယပဲဆွံ့ရဤတဗ္ဗလုံးစုံသောတန်ယောဇနံတန်ယောဇဉ်ကိုဝါနှောင်ဖွဲ့တတ်တဲ့တရားတို့ကိုလည်းအတိတ်ကမေယလွန်မြောက်အောင်ကျူးစားရဤတဗ္ဗနာမရူပ မတ္တဇမာနံတဏ္ဏမရူပမတ္တဇမာနံအကိဉ္စနံဒုက္ခနာနုပဒံတိဘုရားရှင်ကရောဟိနီဆိုတဲ့အမျိုးသမီးတယောက်အကြောင်းပြပြီးတော့ဒီတရားဟောတယ်ကောရံသဟေဝိပဇဟေယမာနံသဗ္ဗံတန်ယောဇနမတိတ်ကမေယသဗ္ဗံတန်ယောဇနမတိတ်ကမေယတံနာမရူပမတ္တဇမာနံ အကိစ္စနာနာနုပတံတိဒုက္ခနာမရူပသမိန်နာနှင့်ယုတ်၌ခန္ဓာကိုယ်ခေါ်တဲ့ယုတ်နဲ့စိတ်ခေါ်တဲ့နံတရား၌အတ္တဇမာနံတဏှာဒိဋ္ဌိမာနတို့ဖြင့်ညှိတွယ်မှုမရှိသောအကိစ္စနာကိလေသာဟုသောအကြောင်းညကင်းသောတံပံရောစဉ်အလုံးစုံကိုပယ်ပြီးသောထိုပုဂ္ဂိုလ်ကိုဒုက္ခဆင်းရဲဟုသမျှတို့သည်နာနုပတ္တန်တိမကြောက်နိုင်ကြကုန်ဆရာရှင်က အမြင့်ဒေါသတွေပယ်ဖြောက်ရမယ်တဲ့တနည်းနည်းနဲ့ပယ်ဖြောက်မယ်အခုပြောခဲ့တဲ့နည်းတွေနဲ့ပယ်ဖြောက်မယ်ဒီနည်းတွေလည်းဘုရားရှင်ညွှန်ကြားထားတဲ့နည်းတွေမာနကိုလည်းပယ်ဖြောက်ရမယ်တဲ့ထောင်လွှတ်တကြမှုအထင်ကြီးမှုဘဝင်မြင့်မှုဒါလည်းပယ်ဖြောက်ရမယ်တဲ့ဒါရင်လားဆိုတော့မဟုတ်ဘူးသဗ္ဗံတန်ယောဇနာအတိတ်ကမေယအဲ့ဒီကကောဓာခေါ်တဲ့ပဋိက္ခတန်ယောဇဉ်နဲ့ မာနခေါ်တဲ့မာနတန်ရောစဉ်တွေမဟုတ်ဘူးတဲ့တန်ရောစဉ်10ပါးလုံးလွန်မြောက်အောင်ကြိုးစားရမယ်ပယ်ပယ်နိုင်ရမယ်ပယ်နိုင်အောင်ကြိုးစားရအဲ့လိုပယ်နိုင်အောင်ကဘာလုပ်ရမလဲဆိုတော့နာမရူပတမိန်နာယုတ်၌အတ္တဇမာနတဏမာနဒိဋ္ဌိတို့ဖြင့်ညစ်ကမှုမရှိသောအဲ့လိုလွန်မြောက်နိုင်အောင်ကတဲ့နန္တရားယုတ်တရားမှာတဏှာနဲ့လည်းပဲညစ်ကတွေ့တာမှုမရှိစေနဲ့တဲ့ ဒိဋ္ဌိနဲ့လည်းပဲညိကတွေ့တာမှုမရှိသေးနဲ့မာနနဲ့လည်းညိကတွေ့တာမှုမရှိသေးနဲ့အဲ့ဒါလို့မရှိဘူးဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဘာဖြစ်တယ်ဆိုအကိဉ္စနာတဲ့ကိဉ္စနာဆိုတာကြောက်ကြတယ်ကြောက်ကြတယ်ဆိုတာလူကိုစိတ်အငြိမ်မနေနိုင်အောင်လုပ်တာပေါ့အဲ့ဒီကြောက်ကြတဲ့တရားတွေကဘယ်သူတွေလဲလို့ဆိုတော့ကိလေသာတွေအခဏလို့နန္တရားယုတ်တရားမှာတဏှာနဲ့လည်းပဲမညှိတွေ့ဘူးမာနနဲ့လည်းမညှိတွေ့ဘူးဒိဋ္ဌိနဲ့လည်းမညှိတွေ့တော့ဘူးဆိုလို့ရှိရင် အဲ့ဒီပုဂ္ဂိုလ်မှာအကိစ္စနာကိလေသာဆိုတဲ့အကြောင်းအရာတွေမရှိတော့ဘူးကိလေသာကုန်သွားပြီအဲ့လိုကိလေသာကုန်သွားပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာသဗ္ဗတန်ယောဇနာအလုံးစုံသောတန်ယောဇဉ်10ပါးကိုအတိတ်ကမေရလွန်မြောက်နိုင်ပြီအဲ့ဒါလိုလွန်မြောက်ပြီဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဘာဖြစ်တယ်လဲဆိုတော့နာနုပတ္တိဒုက္ခတန်ထိုပုဂ္ဂိုလ်တို့ဒုက္ခဆင်းရဲဟုသမျှသူဒီနာနုပတ္တိမကြောက်အောင်နှိမ်ကြကုန်အဲ့ဒါလိုသာဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်မှာဆင်းရဲမကြောက်တော့ဘူး ဘာစတာလဲကောဓာနဲ့မာနတဏိဒေါသနဲ့မာနကစတာအဲ့ဒီမှာပัญရောစဉ်10ပါးဆိုတာဒီဝိတိလပฏิကကာမအာဒီဝိတိလပฏิကကာမအောက်ကျိုးမည်ရူပရာဂအရူပမာနကျွတ်တမည်ဥဒိစ္စပါအဝိဇ္ဇာငါးပြထက်ကျုံမည်တဲ့ပัญရောစဉ်ဆိုတာတတ္တဝါကိုဝဆင်းရဲကမလွတ်ရအောင်ချီနှောင်ထားတဲ့တရား ဝဆင်းရဲတဲ့မှာဒီပုဂ္ဂိုလ်တဘဝပြီးတဘဝလဲနေအောင်ဝဆင်းရဲတဲ့ကထွက်မသွားနိုင်အောင်ချီနှောင်ထားတာအဲ့ဒါဘသူတွေလဲဆိုတော့ကာမရာဂတန်ရောစဉ်နဲ့လောဘကိုပြောတယ်ကာမဂုဏ်အာယုန်တွေကိုတတ်မဲ့တယ်တတ်မဲ့တဲ့လောဘပဲအဲ့ဒီလောဘရှိနေဒီကာမဂုဏ်အာယုန်တွေထက်ခါထက်ခါတတ်မဲ့ရင်တတ်မဲ့နေတိုင်းတတ်မဲ့နေတိုင်းဟာဒီပုဂ္ဂိုလ်ဟာအဲ့ဒီကာမဂုဏ်အာယုန်ရှိတဲ့ဘုံဘဝတွေကိုသာလိုချင်နေတယ်လိုချင်နေပြီဆိုဒီဘုံဘဝတွေကမလွတ်တော့ဘူးထက်ခါထက်ခါဘုံဘဝတွေမှာဖြစ်နေတယ် ဒါကြောင့်အဲ့ဒီပုဂ္ဂိုလ်ကိုကာမရာဂတန်ရောစဉ်ဆိုတဲ့လောဘကသူ့ကိုဘုံဘဝတွေကမလွတ်ရအောင်ရှည်နှောင်ထားလိုက်တယ်ဒါကြောင့်လောဘခေါ်တဲ့အဲ့ဒီဘုံဘဝတွေမှာတတ်မဲ့တတ်တဲ့တရားကာမဂုဏ်အောင်တွေမှာတတ်မဲ့တတ်တဲ့တရားကိုကာမရာဂတန်ရောစဉ်ပဋိကတန်ရောစဉ်ဆိုတာဒေါသပဲအဲ့ဒီဒေါသဆိုတာလေကာမဂုဏ်အာယုန်နဲ့ပတ်သက်လို့မလို့စိတ်ပြတ်မှုစိတ်ဆိုးမှုတွေဖြစ်နေတာပဲအဲ့ဒီစိတ်ပြတ်စိတ်ဆိုးတဲ့အတွက်ပဲ နှုတ်ကမကောင်းတာတွေမတင်တာတွေပြောမိတယ်ကိုကမပြုတ်မှုတာမိတာတွေပြုတ်မှုမိတယ်အဲ့ဒီမတင်တာတွေပြောမှုပြုတ်မှုမိတဲ့ကြတဲ့တခါနောက်မကောင်းတဲ့ဘဝမှာထပ်ပြီးဖြစ်ဖြစ်ရပြန်အဲ့ဒီနေရာချင်းပဋိကခေါ်တဲ့ဒေါသတာရောစဉ်ကဒီပုဂ္ဂိုလ်ကိုဘဝတွေကဝဆင်းရဲတွေကမလွတ်ရအောင်ချီနှောင်ထားတယ်ဒါကြောင့်သူ့ကိုလည်းပဲဒီဒေါသကိုလည်းပဲပဋိကတန်ရောစဉ်လို့ခေါ်တယ်ကာမရာဂပဋိကဒီဝိသီလပဋိကဒိသရာဒိဋ္ဌိတန်ရောစဉ် ဝိဆိုတာဝိသိကိစ္စတန်ရောစဉ်သီလဆိုတာသီလပဒပရမန္တတန်ရောစဉ်ဒိဋ္ဌိတန်ရောစဉ်ဆိုတာအတိမအမြင်မှားနေတာအတိမအမြင်မှားတာကအယူဝါဒအနေနဲ့အတိမအမြင်မှားတာတစ်မျိုးဒီယုတ်ဒီနာကိုယုတ်ပဲနာမဲလို့မမြင်မဲနဲ့ပုဂ္ဂိုလ်ပဲတတ္တဝါပဲအမျိုးသားအမျိုးသမီးပဲငါပဲလို့အမြင်မှားတဲ့အတ္တဒိဋ္ဌိတက္ကဒိဋ္ဌိအမြင်မှားကတစ်မျိုးအဲ့ဒီနှမျိုးလုံးဟာဒိဋ္ဌိတန်ရောစဉ်ပဲဝိသိကိစ္စဆိုတာတန်လျာရှိနေတာယုံမှနေတာ ဖရာတရားတန်ခါယရဏသုံးပါးကိုအစစ်မှန်မယ်လို့စိတ်ဒုံဒုံချပြီးမယုံကြည်နိုင်မဲနဲ့ဖရာဟုတ်မဟုတ်ရဲ့လားတရားမှန်မှမှန်ရဲ့လားတန်ခါတော်တွေဟာတရားတော်အတိုင်းကျင့်ကြံထားတဲ့တန်ခါတော်တွေဟုတ်မဟုတ်ရဲ့လားအစိုက်ဖြင့်တန်လျာဖြစ်နေတာဝိသိကိစ္စတန်ရောစဉ်ဒီဝီသီလသီလပဒပရမတတန်ရောစဉ်ဆိုတာခွေကျင်နွားကျင်လူတို့ရဲ့ကျင့်ဝတ်မျှဖြင့်တကယ်လက်တွေ့မရှိမှမပွားများပဲနဲ့ကျင့်ဝတ်မြတ်ဖြင့်တံ္ဍရာဝဆင်းရဲကလွတ်နိုင်တယ်လို့ယူဆတဲ့အယူမှာ သီလအလေးအကျင့်ဝတ္တဝတ်အချက်မှာပရာမာသမှားသွားပြင်သုံးတာသီလပတ္တပရာမာသအလေးအကျင့်နဲ့ဝတ်အကျင့်မျှဖြင့်သန္တရာဝဇ္ဇယကလွတ်မြောက်နိုင်တယ်လို့မှားသောအဖြစ်သုံးသပ်ယူဆထားတာသီလပတ္တပရာမတ္တတန်ရောကြ။နောက်သီလပတ္တပရာမတ္တတန်ရောဒီဝိသီလပဋိကပဋိကတန်ရောစဉ်ခုနပြောခဲ့ပြီးဒေါသကိုပြောတာ။အဲ့ဒီတန်ရောစဉ်၅မျိုးကိုအောက်ဘုံဘဝတွေမှာခြိတတ်တဲ့တန်ရောစဉ်၅ကြောင်းကျိုး၅ကြောင်းလို့ခေါ်တယ် အောက်ဘုံဘဝတွေရှိတတ်တယ်တဲ့ဒီဝီပီလာပတိကကာမအောက်ကျိုးမြည်အောက်ဘုံဘဝတွေဆိုတာဒီဝီတီလာပတိကကာမရာဂတန်ရောစဉ်ပြောခဲ့ပြီကာမဂုဏ်အာရုံတွေမှာတတ်မဲ့တဲ့လောဘပဲအောက်ဘုံဘဝတွေဆိုတာတခြားပြောတာမဟုတ်ကာမ၁၁ဘုံကိုပြောတာငရဲအပယ်၄ဘုံရဲ့လူဘုံရဲ့နတ်၆ဘုံရဲ့အဲ့ဒီ၁၁ဘုံကို ကာမဘုံလို့ခေါ်တယ်အဲ့ဒီကျိုး၅ကြောင့်မပြတ်သမျှဒီအောက်ဘုံကာမတစ်ဆက်တစ်ဘုံနဲ့မှသူလဲနေရတယ်အဲ့ဒီတစ်ဆက်တစ်ဘုံကမလွတ်ရအောင်ဒီကျိုး၅ကြောင့်ကသူ့ကိုချီနှောင်းထားတယ်တတ္တဝါကိုနောက်ရူပရာဂအရူပမာနကျိုးတနည်းရူပဘဝအရူပဘဝတွေတတ်မြတ်တဲ့လောဘပြီးတော့မာနဥဒိစ္စပါအဝိဇ္ဇာ၅ပြာထက်ကျိုးကြီးဥဒိစ္စစရာစိတ်မတည်ငြိမ်မှုပြန့်လွင့်နေမှုသူလည်းတန်ရောစင်ပဲ အဝိဇ္ဇာဆိုတာကတော့မသိမှုဒါတော့အမှန်တန်ထင်ရတယ်မသိလို့ပဲလွယ်မကောင်းတာတွေအကောင်းထင်ပြီးအဲ့ဒီကောင်းတဲ့ထင်တာတွေကိုတတ်မြင်နေတဲ့အခါကျတော့ဒီဘဝတွေမှာလဲလဲနေရတာဒါကြောင့်အဝိဇ္ဇာကခြိတာကတော့ပြောစရာကိုမလိုတော့အဲ့လိုအဲ့ဒီတန်ရောစဉ်တွေကိုဖြတ်ရမယ်တဲ့ဖြတ်နိုင်အောင်ကြိုးစားမယ်အဲ့ဒါတွေဖြတ်နိုင်ပြီဆိုလို့ရှိရင်အခုနကောဓာလည်းပယ်နိုင်တယ်မာနလည်းပယ်နိုင်တယ်။ကိုင်းဆိုကြည့်ရအောင်နော်။တန်ရောစဉ်ဆိုတာခြိနှောင်တဲ့ကြိုးတဲ့ ဝတ်ဆင်းရဲမှမလွတ်ရအောင်ရှင်းနှောင်းတတ်စွာတရားမှာခေါ်ရာတန်ရောစဉ်မှတ်ပါမှတ်ပါတန်ရောစဉ်ဝတ်ဆင်းရဲမှမလွတ်ရအောင်ရှင်းနှောင်းတတ်စွာတရားမှာမှတ်ပါတန်ရောစဉ် လပฏิဇာကာမအောက်ကျိုးမီဒေဝိသီလပฏิဇာကာမအောက်ကျိုးမီဒီဆိုတာဘာပါလဲနော်ဒိဋ္ဌိတန်ရောစဉ်ဝိဆိုတာ သေဆိုတာကသီလသီလပဒပရမတန်ရောစဉ်ဒေဝီသီလပဋိကဆိုတာကပဋိကတန်ရောစဉ်တရားကိုအားဖြင့်ဒေါသနော်ပဋိကနဲ့ဒေါသအတူတူပဲကာမဆိုတာကာမရာဂတန်ရောစဉ်လောဘအဲ့ဒါဟာဩရံဘာဂိယတန်ရောစဉ်၅ပါးတဲ့အောက်ကျိုး၅ကြောင့်ခေါ်တယ်ဩရံဘာဂိယတန်ရောစဉ်ဆိုရူပရာဂအရူပမာနကျိုးတမီ ရူပရာဂအရူပမာနကျိုးတမီဥဒိစ္စပါအဝိဇ္ဇာငါးပြာထက်ကျိုးမီ ဥဒိစ္စပါအဝိဇ္ဇာငါးပြာထက်ကျိုးနီအထက်ကျိုးဆိုတာဥဒံပါဠိယသညောစဉ်လို့ခေါ်တယ်ပါဠိယအဲ့ဒီကျိုးငါးကြောင်းကတော့တဲ့ရူပဘုံအရူပဘုံဆိုတဲ့အထက်ဘုံတွေမှာ ရှိတတ်တဲ့ကျုံငါကြောင့်ပဲတဲ့ကာမဘုံကလွတ်တော်လည်းပဲအောက်ကျုံငါကြောင့်ပြတ်အောင်အားထုတ်နိုင်လို့ကာမဘုံကလွတ်တော်လည်းပဲအထက်ကျုံငါကြောင့်မပြတ်သေးသမျှတော့တဲ့ရူပဘုံအရူပဘုံကမလွတ်သေးတဲ့အတွက်ဝိသင်းရကမလွတ်သေးဘူးတဲ့ဒါကြောင့်အထက်ကျုံငါကြောင့်ပြတ်အောင်အားထုတ်ရအောင်မယ်အဲ့ဒါလိုအားထုတ်လို့ရှိရင်တော့မာနနံခေါ်တဲ့စိတ်နဲ့ရုပ်ခေါ်တဲ့ကိုယ်မှာအတ္တဇမာနမညိကစင်နဲ့မညိကစင်နဲ့တဲ့ ဘယ်လိုမညစ်ကရမှာလဲဆိုတော့တဏှာနဲ့လည်းပဲငါဟာဇွဲပါရတတ်မဲ့ဇွဲအနေနဲ့မိမိကိုယ်ကိုရောမိမိနဲ့သတ္တမြအတ္တနိယခေါ်တဲ့မိမိနဲ့သတ္တမြပစ္စည်းဥစ္စာဆွေမျိုးညာတကစသည်ဘုံမှာရောမတတ်မဲ့စီနဲ့မကန့်ညိစီနဲ့မကန့်ညိစီနဲ့ဒိဋ္ဌိနဲ့လည်းပဲဒီယုတ်ဒီနာဟာမပြတ်မစည်းပဲနဲ့တည်မြဲနေတယ်ပဲလို့တည်မြဲနေတဲ့ သဘောပဲဒီလိုတည်နေတဲ့အတွက်ဒီယုတ်ဒီနာမှာမပြတ်မစည်းတဲ့အတ္တဆိုတဲ့ငါရှိတယ်အဲ့ဒါလိုဒိဋ္ဌိအနေနဲ့လည်းပဲမညှိတွယ်စေနဲ့ငါပဲငါပဲငါပဲလို့ဒီလိုမညှိတွယ်စေနဲ့တနည်းအားဖြင့်ဆိုလို့ရှိရင်ဒီယုတ်သို့မဟုတ်ဒီနာလေးဟာအမိမွေးကလေးကမပြတ်မစည်းတဲ့အတ္တဝိညာဉ်ခေါ်တဲ့အတ္တလေးပဲလို့အဲ့ဒါလိုမစွဲနဲ့တဲ့မပြတ်မစည်းတဲ့ အတ္တလေးပဲလို့ဒီလိုမစွဲနဲ့တဲ့ရုပ်ကတော့ဘုရားဘာသာကစွဲခဲ့ပါတယ်စွဲလို့ရှိရင်ဘုရားဘာသာစွဲရင်နံခေါ်တဲ့စိတ်ကိုအသက်ဝိညာဉ်လို့စွဲတတ်တယ်ဗမာခေါ်တော့အသက်ဝိညာဉ်ပဲသာခေါ်တော့အတ္တပဲဒီဟာလေးကအမိမွေးကလေးကမပြတ်မစည်းပဲတည်နေပြီးတော့လူတဏ္ဍာမှာရှိလာတယ်သေသွားတဲ့အခါကျတော့မှပဲရုပ်ခန္ဓာကိုယ်ကြီးကပျက်စီးနေပြီးတော့အဲ့ဒီစိတ်ခေါ်တဲ့အသက်ကလေးကချုပ်ခနဲ့ဒီခန္ဓာကိုယ်ကထွက်ပြီးနောက်ခန္ဓာကိုယ်တစ်ခုတည်းပြေးဝင်သွားတယ်လို့ဟောတယ်လို့ ယူဆတတ်တယ်ဗုဒ္ဓဘာသာမှာပေါ့လေယူဆတတ်တယ်အဲ့ဒီယူဆဆိုလို့ရှိရင်အတ္တဒိဋ္ဌိဒိဋ္ဌိဆွဲခေါ်တယ်ဒိဋ္ဌိအနေနဲ့ညှိတွယ်မာနအနေနဲ့ညှိတွယ်တာကတော့ဒါလွယ်လွယ်ပဲအများသိနေကြတာပဲဒီယုတ်ဒီကောဒီယုတ်နဲ့ဒီနံကိုပုဂ္ဂိုလ်ရဲ့လို့ဆွဲထားတယ်တတ္တဝါရဲ့လို့ဆွဲထားတယ်အမျိုးသားအမျိုးသမီးရဲ့လို့ဆွဲထားတယ်ဆိုတော့ကဒိဋ္ဌိအရင်ခံတော့အဲ့ဒီဒိဋ္ဌိပေါ်မှာယဉ်ခံပြီးငါပဲငါသူများတဲ့တတ်တယ်ငါသူများတဲ့တော်တယ်ပစ္စည်းဥစ္စာသူများတဲ့ပေါ်တယ်ဆိုပြီးတော့ ထောင်သွားတဲ့မာနဆွဲဆွဲတာပဲမာနအနေနဲ့ကန့်ကြီးတယ်အဲ့ဒါလို့မကန့်ကြီးရဘူးတဲ့အပိဇ္ဇမာနအဲ့ဒါလို့မကန့်ကြီးဘူးဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်မှာအခုနတန်ရောစဉ်10ချောင်းလုံးပြတ်သွားမယ်10ချောင်းလုံးပြတ်ပြီဆိုလို့ရှိရင်သူဟာဝဆင်းရဲကလွတ်သွားမယ်ဝိသင်ရကလွတ်ပြီဆိုလို့ချင်းအခုနကောဒတွေမာနတွေဒေါသတွေဆိုတာဖြစ်စရာကိုမရှိတော့ဒီတော့ဒါဖြင့်အဲ့လိုမကန့်ညအောင်ဘယ်လိုလုပ်ရမလဲတဏှာအနေနဲ့ငါဆိုပြီးတတ်မဲ့တာ ပါရတတ်ပါရတဲ့သဘောအနေနဲ့တတ်မေတ္တာလည်းပဲဒီယုတ်ဒီနာမောမှာပဲတတ်မေတ္တာပဲဒိဋ္ဌိအနေနဲ့ငါပဲအသက်ဝိညာဉ်ပဲအတ္တပဲလို့အမြင်မှားဆွဲဆွဲတာအမြင်မှားတဲ့အနေနဲ့ညှိတာလည်းပဲဒီခန္ဓာကိုယ်ခေါ်တဲ့ယုတ်နဲ့ဒီစိတ်ခေါ်တဲ့နန္တရားပေါ်မှာပဲညှိတာပဲမာနအနေနဲ့ထောင်လွှားဆွဲဆွဲတယ်ဆိုတာလည်းပဲဒီခန္ဓာကိုယ်ခေါ်တဲ့ယုတ်စိတ်ခေါ်တဲ့နန္တရားပေါ်အကြောင်းပြုပြီးတော့ထောင်လွှားဆွဲဆွဲတာထောင်လွှားတဲ့အနေနဲ့ညှိတွေ့တာပဲ အဲ့ဒီတော့ဒါဖြင့်ဒီခန္ဓာကိုယ်နဲ့ခေါ်တဲ့ယုတ်စိတ်ခေါ်တဲ့နန္တရားဟာတကယ်တဏှာအနေနဲ့စွဲเสียဒိဋ္ဌိအနေနဲ့စွဲเสียမာနအနေနဲ့စွဲเสียဟုတ်သလားမဟုတ်ဘူးလားသိဖို့ရေးကြည့်တယ်အဲ့ဒါလို့သိပြီဆိုလို့ရှိရင်ဒီခန္ဓာကိုယ်ခေါ်တဲ့ယုတ်ကလည်းဖြစ်ဖြစ်ပြီးပြက်တယ်စိတ်ခေါ်တဲ့နန္တရားကလည်းဖြစ်ဖြစ်ပြီးပြက်တယ်ဒါမရှိရင်မသိဘူးရှိရင်သိခန္ဓာကိုယ်ခေါ်တဲ့ယုတ်ကလည်းဖြစ်ဖြစ်ပြီးပြက်တယ်စိတ်ခေါ်တဲ့နန္တရားကလည်းဖြစ်ဖြစ်ပြီးပြက်တယ်အဲ့ဒါရှိပြီဆိုလို့ရှိရင်သိသွားတယ် သိတဲ့အခါကျတော့ဖြစ်ဖြစ်ပြီးပြက်နေတဲ့သဘောတရားကိုကောင်းတယ်လို့ဉာဏ်ထဲမှာမဝင်တော့မကောင်းဘူးလို့ပဲဉာဏ်ထဲမှာဝင်လာတယ်မကောင်းဘူးလို့ဉာဏ်ထဲမှာဝင်နေတဲ့ဒီမပြတ်ဖြစ်ပြီးပြက်နေတဲ့ယုံနဲ့နံကိုငါလိုပဲစွဲအောင်မလားမစွဲတော့ဘူးငါဟာလိုပဲစွဲအောင်မလားပါရတတ်မြတ်တဲ့သဘောနဲ့ကိုစွဲအောင်မလားမစွဲတော့ဘူးထောင်လွှားတဲ့အနေနဲ့ကိုစွဲအောင်မလားသိလို့လားမသိလို့လားသိလို့ပဲအဲ့ဒါ အတ္တဇမာနတဏှာမာနဒိဋ္ဌိတို့နဲ့မညှိမတွယ်မစွဲမလန်းရအောင်ကပထမဆုံးဘာအရေးကြီးလဲဆိုတော့အမှန်တိုင်းသိဖို့အရေးကြီးတယ်။ဒါဖြင့်အမှန်တိုင်းသိအောင်ဘာလုပ်မလဲ။တစုံတစ်ခုရဲ့အကြောင်းကိုအမှန်တိုင်းသိရင်အဲ့ဒီတစုံတစ်ခုကိုစိစိဆတ်ဆတ်စောင့်ပြီးကြည့်ရှုစစ်ဆေးစိစိဆတ်ဆတ်စောင့်ကြည့်စောင့်ပြီးတော့ကြည့်ရှုစစ်ဆေးတယ်ဆိုလို့ချင်းအဲ့ဒီတစုံတစ်ခုဟာကောင်းတယ်မကောင်းဘူးဆိုတာပိုင်းပိုင်းခြားခြားကိုသိနိုင်တယ်။ခဏတစ်ပြုတ်ကြည့်ုံနဲ့တော့မသိနိုင်ဘူးဒီရာဝတ္ထုကိုလှည့်ပတ်ပြီးတော့စိစိဆတ်ဆတ် ကြည့်မှဒါမှသိနိုင်တယ်အဲ့ဒါလိုပဲကောင်းတယ်ထင်လို့မလို့တဏှာစဒိဋ္ဌိဆိုမာနစဆွဲနေတဲ့ဒီခန္ဓာကိုယ်ခွဲတဲ့ယုံနဲ့စိတ်ခွဲတဲ့နံတရားဟာတကယ်ကောင်းမလားမကောင်းဘူးလားသိကျင်ရင်ဒီယုတ်ကိုစောင့်ကြည့်ဒီနံကိုစောင့်ကြည့်ဒါပဲဒီယုတ်ဖြစ်နေသမျှစောင့်ကြည့်ဒီနံဖြစ်နေသမျှစောင့်ကြည့်စောင့်ကြည့်ပြီဆိုလို့ရှိရင်သူရဲ့တဘာဝအမှန်ပေါ်လာတယ်မဝေပါနဲ့ဝေပါလို့ရှိရင်ကိုလိုရာတဲ့ဆွဲဝေပါနဲ့အခါကျတော့အမှန်တဘာဝကိုမတွေ့ဘူးအမှားပဲသိတယ် မဝေဖန်ရဘူးမစဉ်းစားရဘူးမဆင်ញင်ရဘူးရုပ်ဖြစ်နေတာဖြစ်နေတဲ့အတိုင်းစောင့်ကြည့်နာမ်ဖြစ်နေတာဖြစ်နေတဲ့အတိုင်းစောင့်ကြည့်ယထာဘူတံပါမပညာယတထပါယထာဘူတံရှိတာရှိနေတဲ့အတိုင်းဖြစ်တာဖြစ်နေတဲ့အတိုင်းသမ္မပညာယအမှန်သိတဲ့ဝိပဿနာဉာဏ်ဝိပဿနာပညာမဲ့ပညာဖို့ပညာဖြင့်ဓာတ်ထဗံရှုသိနေရမည်ရှုသိနေရအမှန်တိုင်းသိအောင်ရှိတာရှိတဲ့အတိုင်းအမှန်တိုင်းသိအောင်ဟာဝေဘာမှုမပါမှ ရှိတာရှိတဲ့အတိုင်းသိတယ်ဝေဘာမှုပါနေရင်ကိုလိုရာဆွဲဝေဘာနာအနီဘက်ကိုအာတန်တဲ့လူကအနီလို့ဆွဲဝေဘာလိုက်ရင်ဒါအနီဖြစ်သွားတာပဲအညိုဘက်ကိုအာတန်တဲ့လူကအညိုလို့ဆွဲဝေဘာလိုက်လို့ရှိရင်ဒါအညိုဖြစ်သွားတာပဲအမှန်တဘာဝကိုမသိဘူးဒါကြောင့်မြတ်စွာဘုရားကအမှန်တဘာဝတရားယထာဘူတံပမပညာတထအမှန်တိုင်းသိအောင်သူ့ရှိတာရှိနေတဲ့အတိုင်းရှိတယ်ရုပ်ခန္ဓာကိုယ်ကြီးကပူနေရင်ပူတာကိုပူတယ်ပူတယ်လို့ပူတဲ့အတိုင်းရှိဒါတေသောတဘာဝပဲ အေးနေလို့ရှိရင်အေးတယ်အေးတယ်လို့အေးတဲ့အတိုင်းအေးတဲ့တဘာဝအတိုင်းရှိဒါဒေဇောရဲ့အမှန်တဘာဝပဲလှုပ်ရင်လှုပ်တယ်လို့ရှိတောင့်ရင်တောင့်တယ်လို့ရှိတင်းရင်တင်းတယ်လို့ရှိဒါဝါရောရဲ့ထောက်ကံမှုတောင့်တင်းမှုတဘာဝအမှန်တဘာဝပဲအဲ့ဒါရှိနေတဲ့အတိုင်းရှိပြီဆိုလို့ရှိရင်အဲ့ဒီတဘာဝအမှန်တွေသိလာတယ်ဒီတဘာဝအမှန်တွေရဲ့ဖြစ်ဖြစ်ပြီးပေါ်ပေါ်ပြီးပြောက်တယ်မမြဲတဲ့သဘောတွေကိုတမာရီအားကောင်းလာတာနဲ့အမျှအလိုလိုသိပြီလာတယ်တမာရီအားမကောင်းသေးခင်တော့စိတ်တွေအလွန်ပါများနေတဲ့အခါမှာတော့မသိဘူးစိတ်အလွန်ပါနေလာလို့ရှုပါရှုပါရှုပါရှုပါများလာလို့ သမာဓိအားကောင်းလာပြီဆိုလို့ရှိရင်အဲ့ဒီတောက်တဲ့သဘောရဲ့ပေါ်ပြီးပြောက်ဖြစ်ပြီးပြက်တဲ့သဘောကိုဒလဇတ်ဖြစ်ပြီးပြက်နေတာကိုတွေ့တယ်။အေးတဲ့သဘောပူတဲ့သဘောရဲ့တရစီတရစီပူပူလာပြီးတရစီတရစီအေးအေးကြောက်ကြောက်သွားတာတွေ့တယ်။နားတဲ့သဘောကျင်တဲ့သဘောမှလည်းဒီတိုင်းပဲဝေဒနာတွေခံစားမှုတွေဝေဒနာခန္ဓာတွေနာမှုကျင်မှုကြိုက်မှုဖဲမှုဆိုတဲ့ဝေဒနာခန္ဓာတွေဒါတွေကိုစောင့်ကြည့်စောင့်ကြည့်တဲ့အခါကျလည်းအဲ့ဒီဝေဒနာခန္ဓာခေါ်ရခံခံစားမှုတွေရဲ့ဖြစ်ဖြစ်ပြီးပေါ်ပေါ်ပြီးပြောက်သွားတာတွေမမြဲတဲ့သဘောတွေအဲ့ဒါရှင်းနေရှင်းနေရှင်းနေနေအောင်သိတယ်။ အစမှတော့မသိဘူးဘာကြောင့်လဲဆိုတော့စိတ်တည်ငြိမ်မှုမရှိသေးလို့စိတ်တည်ငြိမ်မှုသမာဓိမရှိသေးရင်မသိသေးဘူးအဲ့တော့စိတ်တည်ငြိမ်မှုမရသေးခင်မှာတည်ငြိမ်မှုရအောင်ပဲကြိုးစားပြီးကျุနေရတယ်ကျိုးစားပြီးရှုလို့မလို့စိတ်အလွယ်မှာနဲလို့မလို့အရှုခံရုပ်အာယုံအရှုခံနာအာယုံပေါ်မှာစိတ်ကလေးဟာတည်ငြိမ်စုလိုက်မှိနေပြီဆိုလို့ရှိရင်တော့သမာဟိတောယထာဘုတံပဇာနာတိသမာဟိတောစိတ်တည်ငြိမ်စုလိုက်မှုရှိသောပုဂ္ဂိုလ်ဤယထာဘုတံအရှိအရှိအတိုင်းပဇာနာတိသိ၏ စိတ်တည်ငြိမ်စူးစိုက်မှုကောင်းလာပြီဆိုလို့ရှိရင်သိတယ်ရှုပါများလာတဲ့အခါကျတော့တည်ငြိမ်စူးစိုက်မှုရလာတာပေါ့အဲဒါလိုခံစားမှုဝေဒနာခေါ်တဲ့ဝေဒနာခန္ဓာတရားတွေလည်းရှုရတယ်ဒါကစိတ်ခေါ်တဲ့နံတရားအထူးသဖြင့်ရှုဖို့အရေးကြီးတယ်ဘာကြောင့်လဲဆိုတော့ဗမာမှာအထူးသဖြင့်ဆွဲလန်းတတ်တာကအဲ့ဒီစိတ်ကိုပဲအသက်ဝိညာဉ်ပဲအတ္တပဲလို့ဆွဲလန်းတတ်တယ်ဒီစိတ်ကလေးကအမိမွေးလာတဲ့ကသေရီအထိမပြတ်မစည်းပဲနဲ့တည်တံ့ခိုင်နေနေတယ် ဒါကြောင့်သူဟာအသက်ကလေးပဲဝိညာဉ်လေးပဲလို့ဒီလိုဆွဲလာတယ်အဲ့ဒီအသက်ဝိညာဉ်လို့ဗမာအနေနဲ့ဆွဲလာတာဟာပါဠိနဲ့ပြန်လိုက်တဲ့အခါကျတော့အတ္တပဲအဲ့ဒါတကယ်ရှုကြည့်စိတ်ကလေးထွက်သွားလို့ရှိရင်ထွက်တဲ့စိတ်ကိုသူ့ရှိတဲ့အတိုင်းရှုကြည့်ထွက်တယ်ထွက်တယ်ထွက်တယ်လို့ထွက်တဲ့စိတ်ထွက်နေသမျှနောက်စိတ်နဲ့စောင့်ပြီးရှုကြည့်စိတ်ကလွတ်နေဆိုလွတ်နေလွတ်နေလို့လွတ်နေစိတ်ရှိသမျှစောင့်ကြည့်စိတ်ကပြောင်းနေရင်ပြောင်းနေတယ်လို့စောင့်ကြည့်စိတ်က တုတ်ထုတ်ရင်တုတ်ထုတ်တယ်လို့စောင့်ကြည့်စိတ်တက်ကြရင်ကြားတယ်လို့စောင့်ကြည့်စိတ်ကလူချင်းလူချင်းနဲ့တက်ရင်တက်မဲ့ရင်တက်မဲ့တယ်အစိုက်ပြီးပြန်တတိပဋ္ဌာန်ဒေသနာတော်မှာလာတော့လာတဲ့အတိုင်းပဲဖြစ်နေတဲ့စိတ်ကိုသူ့ဖြစ်နေတဲ့အတိုင်းစောင့်ကြည့်ပြီဆိုလို့ရှိတော့ကအရှိတဘာဝကိုအရှိတိုင်းသွားတွေးတယ်တွေးပြီဆိုတော့စိတ်ခေါ်တဲ့နန္တရားရဲ့အခုချက်ချင်းချက်ချင်းချက်ချင်းချက်ချင်းဖြစ်ဖြစ်ဖြစ်ဖြစ်ပြီးတော့ချက်ချင်းပြက်ပြက်သွားတာတစ်ခုစီတစ်ခုစီဖြစ်ဖြစ်ပြီးတော့တစ်ခုစီတစ်ခုစီပြက်ပြက်သွားတာအဲ့ဒါညာနဲ့ဓာတ်ထိသွားတွေ့တယ်တွေ့ပြီဆိုလို့ချင်းအဲ့ဒါမမြဲဘူးဆိုတဲ့သဘောဟာညာနဲ့မှလင်းဟန်နဲ့တခါတည်းပေါက်တာပဲ အဲ့ဒါအနိစ္စနိပဒနာညာပဲမမြဲဘူးဆိုတာသိအဲ့တော့မပြတ်ဖြစ်ပြီးပြက်နေတဲ့သဘောကိုတွားတွေ့တဲ့တွေ့နေတဲ့ပုဂ္ဂိုလ်တယောက်ဟာဒါကိုကောင်းတယ်လို့ယူဆမလားမကောင်းဘူးလို့ယူဆမလားမကောင်းဘူးလို့ယူဆရင်အဲ့ဒါဒုက္ခနိပဒနာညာပဲဒါမကောင်းတဲ့သဘောတွေပဲဥဒိယပယတံပတိပလနာတော့ဒုက္ခဖြစ်မှုပြမှုတွေကမပြတ်နှိမ့်ဆက်နေတဲ့အတွက်ဆင်းရဲတဲ့သဘောမကောင်းတဲ့သဘောတွေပဲလို့ဒီလိုတွေ့ဒါရင်မဟုတ်သေးဘူးအနေဆိုးအခန့်ခက်တဲ့သဘောတွေမခံတာတဲ့သဘောတွေဒါတွေတွေ့ကြတယ်ဒုက္ခနိပဒနာညာဖြစ်ပြန်တာပဲ အဲ့ဒီမခံစားတဲ့သဘောတွေတွေ့တဲ့အခါကျတော့ပြုနေတဲ့ပုဂ္ဂိုလ်ကစိတ်ထရဖြစ်တဲ့ဟောဒီမခံစားတဲ့ဆင်းရဲတွေဒုက္ခဝေဒနာတွေမတွေ့ရဝင်ကောင်းမှာပဲဒီထိုင်ထိုင်ရင်အဲ့ဒါတွေညာမရှိဘူးဆိုကောင်းမှာပဲလို့စိတ်ကဖြစ်တယ်ဖြစ်တော့လည်းပဲအဲ့ဒီဆင်းရဲကသူလွတ်နိုင်သလားလို့ဆိုတော့ပြန်ထိုင်ပြီးတော့ရှုတဲ့အခါကျတော့ဒီဝေဒနာမလွန်သေးတဲ့မြတ်ဒီဒုက္ခသူတွေ့တာပဲနာတာပဲကျင်တာပဲကြိုက်တာပဲခဲတာဟောအဲ့ဒီအခါကျတော့နာမှုကျင်မှုကြိုက်မှုခဲမှုအစရတဲ့ဒီဝေဒနာကဝေဒနာဆိုတဲ့ဝေဒနာခန္ဓာတရားက ပုဂ္ဂိုလ်ရဲ့အလိုတိုင်းဖြစ်သလားမဖြစ်ဘူးဆိုတော့အဝတ္တဝတ္တနာတော့အနတ္တာအဝတ္တဝတ္တနာတော့မိမိလိုသလိုမဖြစ်သူ့သဘာဝအတိုင်းသာဖြစ်နေတဲ့ကြောင့်အနတ္တာမစိုးပိုင်တဲ့သဘောတွေပါလားလို့အနတ္တနုပဒနာဉာဏ်လည်းဖြစ်တယ်တခါတည်နေခိုင်ခိုင်တဲ့သဘောမရှိလို့ချက်ချင်းချက်ချင်းဖြစ်ပြီးပြက်ပြက်သွားတဲ့သဘောရှိနေလို့မို့လို့ဒါအနတ္တပဲအတာရကထေနအနတ္တအနှစ်သာရမရှိတဲ့အခိုင်အမာသဘောမရှိတဲ့တရားတွေပဲလို့ဟောအနတ္တနုပဒနာညာအဲ့ဒါလိုလဲတွေးပြန်ရော အဲ့ဒါလို့အမှန်တိုင်းသိဖို့ဆိုတာကအခုနတဏှာဇဒိဋ္ဌိဇမာနဇစွဲနေတဲ့ရုပ်ကိုတဏှာဇဒိဋ္ဌိဇမာနဇစွဲနေတဲ့နာမ်ကိုတတိနဲ့စောင့်ရှုမှသာလည်းသိတယ်စောင့်မရှိဘူးဆိုလို့ရှိရင်သိပါမလားမသိဘူးအဲ့ဒီစောင့်ရှုတဲ့လုပ်ငန်းကိုဘာခေါ်လဲဆိုတော့တတိပဋ္ဌာန်လုပ်ငန်းလို့ခေါ်တယ်တတိပဋ္ဌာန်လုပ်ငန်းလို့ခေါ်တာတတိဆွဲမြဲနေမှုအဲ့ဒါကိုပဲဝိပဿနာတရားရှုမှတ်ပွားများတယ်လို့ခေါ်တယ်အဲဒီနိဒိလဟဘုရားရှင်တတိပဋ္ဌာန်ဒေသနာတော်မှာ တိတိကျကျဟောထားတဲ့အတိုင်းအကျဉ်းချုပ်ပြောပြတာပဲအဲ့ဒါလို့ဒီယုတ်ဒီနံဒီခန္ဓာကိုယ်နဲ့ဒီစိတ်ရဲ့မပြတ်တလကဖြစ်ဖြစ်ပြီးပြည့်နေတဲ့သဘောတွေတွေ့တဲ့အခါကျတော့သူ့ဘောမှာပါရာတတ်မဲ့မှုဆိုတော့တဏှာဆွဲအနေနဲ့လည်းပဲမကြည့်မကြည့်မတွေ့တော့ပုဂ္ဂိုလ်ပဲတ attva ပဲငါပဲဆိုတဲ့ဒိဋ္ဌိဆွဲအနေနဲ့လည်းပဲမကြည့်မတွေ့တော့ဘူး ပုဂ္ဂိုလ်တ attva ငါလို့တော့မထင်တော့ဘူးဆိုတော့ငါသူတစ်ပါးတဲ့ตาတယ်ဆိုတဲ့ထောင်ထားတဲ့မာနကပေါ့ညှိတွေ့မာနနဲ့ပေါ့ညှိတွေ့စရာရှိသေးလားမရှိတော့တဏမာနဒိဋ္ဌိတွေပြုတ်မပုံဘူးလားပြုတ်ပြီဆိုလို့ရှိရင်တဏတောင်မှပြုတ်နေပြီဆိုလို့ရှိတော့ကဒီပြင်မပြုတ်တဲ့တရားရှိအောင်မလားအဲ့ဒီပြုတ်တယ်ဆိုတာသိလို့ပြုတ်တာလားမသိလို့ပြုတ်တာလားသိတယ်ဆိုတာကအဝိဇ္ဇာကိုပယ်တာလားမပယ်တာလားအဲ့တော့အဝိဇ္ဇာအမြစ်ပြုတ်သွားပြီမဟုတ်လား အဝိဇ္ဇာအမြင့်ပြုတ်သွားပြီဆိုတော့အဝိဇ္ဇာကြောင့်ဖြစ်နေတဲ့မသိလို့တွေ့တာနေတဲ့တဏှာပဲရှိဦးမလားအဲ့တော့ဝဆင်းရဲရဲ့အမြင့်နှစ်ခုလို့ဆိုတဲ့အဝိဇ္ဇာနဲ့တဏှာပြုတ်ပြီဆိုရင်တခြားကိလေသာရှိပါဦးမလားပံရောစဉ်တွေရှိပါဦးမလားမရှိတော့တန်ရောစဉ်အလုံးမပယ်နိုင်ဘူးလားပယ်နိုင်တယ်ဝိရဲ့အမြင့်အရင်နှစ်ခုဆိုတဲ့အဝိဇ္ဇာနဲ့တဏှာတောင်ပြုတ်သွားပြီဆိုတော့ကတခြားတန်ရောစဉ်တွေလည်းအကုန်ကုန်ကုန်တဲ့အခါကျတော့ကိုင်းဒေါသများအထူးပဲနေစရာလိုသေးလားပယ်ပြီးသားဖြစ်သွားရမာနကရော ပယ်ပြီးသားဖြစ်သွားအဲ့ဒါလို့ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာအကိစ္စနာတဲ့ကိလေသာဆိုတဲ့ကြောင့်ရည်သူမရှိတော့ဘူးတဲ့မရှိတော့တဲ့အတွက်အကိစ္စနာကိလေသာဟူသောကြောင့်ရမရှိသောတန်ထိုပုဂ္ဂိုလ်ကိုဒုက္ခဆင်းရဲဟူသမျှတို့သည်နာနုပတန်တိမကြရောက်နိုင်ကြကိုဆင်းရဲပါဦးမလားမဆင်းရဲတော့အဲ့ဒါဟာမြတ်စွာဘုရားရောယိနီဆိုတဲ့အမျိုးသမီးကိုအကြောင်းပြုပြီးတော့ဟောတာဘယ်လိုလဲဆိုတော့ရောဟိနီဆိုတာ ကပိလိုကြီးကမင်းမျိုးမင်းတွေပဲအရှင်အနုရုဒ္ဓရဲ့နှမအရင်ရှင်နုရုဒ္ဓရဲ့နှမအရင်အရှင်နုရုဒ္ဓတစ်ချိန်မှာကပိလိုကကြွတဲ့အခါကျတော့ဆွေမျိုးညာတကာတွေကလာပြီးခုမြော်ကြကြောကြတယ်ဒါပေမဲ့လို့ရောဟိဏီကမလာဘူးမလာတော့ရှင်နုရုဒ္ဓကရောဟိဏီဘာလို့မလာတော့ဆိုတော့ဟာရောဟိဏီအနကြီးယောဂဆွဲနေတယ်အကြီးပြားယောဂဆွဲနေတယ်ဒါကြောင့်မလာဘူးလို့အိုးခေါ်လိုက်သမ်းပါဦးနှမတယောက်လာပြီးမကြောဘူးဆိုတော့ ဘာဖြစ်နေလဲဆိုတာသိကြတာပေါ့ဒါနဲ့ခေါ်လိုက်ဆန်းပါအောင်ဆိုတော့အဝတ်ကြီးခြုံပြီးတော့လာတယ်ဒါတော့ဟဲ့ရောဟင်းဒီဘာဖြစ်လို့လဲဆိုအာတတိတော်ဗျာအရေပြားယောဂဆွဲနေလို့ဒါကြောင့်ရှစ်တန်နဲ့မထွက်တာဗျာလို့ရှောက်ရှစ်တန်နဲ့မထွက်တာဗျာဆိုအော်ဒီလိုလုပ်လို့ပဲဖြစ်မလဲအရေပြားရယောဂဆွဲပြီဆိုလို့ရှိရင်အရေပြားယောဂပျောက်တဲ့အကြောင်းလုံးမှာပေါ့အရှင်နုရုဒ္ဓမိတ်တယ်အဲ့ဒီရောဟင်းကဘာကြောင့်ဒီအရေပြားယောဂဆွဲရတယ်လဲလို့ဆိုတော့ဟိုအရင်ဘဝ ဘဝကသူဘိန်းရဲ့မိဖုရားဖြစ်ဘိန်းရဲ့မိဖုရားဖြစ်တဲ့အခါကျတော့ဘယင်ကတခြားရံရွေတော်ဖြစ်တဲ့အပြိုတော်တယောက်ပေါ်မှာမေတ္တာလွန်ခဲ့တာကိုဒီမိဖုရားကတွေ့ရတယ်မိဖုရားတွေ့ရတော့မိဖုရားကသူကမိဘခေါင်ကြီးဆိုတော့ဘယင်ဟာငါပေါ်မှာသာတင်မေတ္တာသူများတဲ့ပါရမယ်ငါတဲ့သူများပေါ်မေတ္တာမပါရဘူးလို့ဒီလိုစိတ်ထဲကထားတာဘူး ထားတဲ့အခါကျတော့သူ့မှာမာနဝင်နေတယ်ငါကမိဘရခေါင်ကြီးကိုမာနဝင်နေအဲ့ဒီအထဲကနေပြီးတော့အဲ့ဒီရံရွေတော်အပြိုတော်တယောက်ပေါ်မှာဘယင်ကမေတ္တာတာလွန်တယ်လို့သူစိတ်ထဲထင်တဲ့အခါကျတော့အဲ့ဒီအပြိုတော်ကိုသူဒေါသထွက်တယ်မနာလိုလို့မနာလိုလို့မိမိတဲ့ဒီအပြိုတော်ပေါ်မှာဘယင်ကမေတ္တာတာလွန်တယ်ဆိုတာသူစိတ်ထဲမနာလိုတဲ့အိတ်တာကြောင့်ဒေါသထွက်တယ်တခါငါဟာမိရခေါင်ကြီးပဲ ငါလူမိဘရခေါင်းကြီးတဲ့ဒီအပြူတော်ဘာမဟုတ်တဲ့အနုစုကုစုကိုသွားပြီးမေတ္တာညွှတ်ရမလားဟောဒီမာနကလည်းရှိတယ်အဲ့ဒီမာနရဲ့အခုနအိတ်တာရဲ့အဲ့ဒီနှမျိုးကတွန်းလှုပ်လိုက်တဲ့အခါကျတော့ဒီအပြူတော်ပေါ်မှာဖြစ်လို့ဖြစ်ပြီးပြဖို့ရဒေါသစိတ်တွေဝင်လာတော့တာပဲမာနကြောင့်ဒေါသကောဓာဖြစ်တယ်၊ဗျာပါဒဖြစ်တယ်။အိတ်တာကြောင့်ဒေါသကောဓာဗျာပါဒဖြစ်တယ်။အဲဒီတော့ဘာလုပ်တယ်လဲဆိုလို့လို့ဆိုတော့သူရဲ့အချွေရံတွေကိုခေါ် ခွေးလေးရသည်တွေအဆုတ်ခိုင်းအဆုတ်ခိုင်းပြီးတော့အဲ့ဒီအပြိုတော်မရှိတော့မှအပြိုတော်ရဲ့အိယာနေရာတွေပေါ့ခွေးခွေးလေးတွေဖြန်းဖြန်းပြီးထားတဲ့အခါကျနောက်ဒီအပြိုတော်ကသူ့အိယာနေရာလာတက်တဲ့အခါကျခွေးလေးတွေအကုန်ရားအဝတ်တွေလည်းအကုန်လုံးဖြူထားဖြူထားတဲ့အခါကျတော့အဝတ်တွေကလည်းပဲဟိုဝတ်ပြောင်းလဲဝတ်လဲရဒီပြုတ်ဝတ်ပြောင်းလဲဝတ်လဲရနေနောက်ကျတော့အဖူးပိန်တွေထထအဲ့ဒါတော့ကြောင်းအောင်စိတ်ဆင်းရဲမှုဖြစ်တယ်ဘသူကဖြည့်စည်းတာလဲဆိုမိဘရခေါင်းကြီးကဘာကြောင့်ဖြည့်စည်းတာလဲဆိုဗျာပါဒစိတ်ကြောင့်ဖြည့်စည်းလို့စိတ်ကြောင့်ဗျာပါဒဆိုတာဘာလဲဒေါသ အဲ့ဒီဒေါသဘာကြောင့်ဖြစ်တယ်လဲဆိုတော့မာနနဲ့အိတ်တာကြောင့်အမှန်တန်ဆိုးတယ်အထူးသဖြင့်အိတ်တာတရားအမှန်တန်ဆိုးတယ်ဘာမှကိုမရပဲနဲ့သူများကိုယ်တည်းသာလည်းတက်တက်မနာလို့နေအမှန်တန်ဆိုးတယ်အဲ့ဒါလိုအပြိုတော်တယောက်ပေါ်မှာအဖုအပိတ်နေထလာသည်အထိဖြစ်အောင်မကောင်းမှုကိုပြုလုပ်ခဲ့တဲ့အတွေ့ဟောဒီတပိလို့ဒီမှာခတ္တိယမျိုးခတ္တိယနွယ်မင်းမျိုးမင်းနွယ်လာပြီးမင်းသမီးဖြစ်ရတော့လည်းပဲ အရေပြားယောဂလာပြီးသွက်ကရတယ်တဲ့အရေပြားလုံးယောဂလာသွက်ကရတယ်ဒီတော့အရှင်နုရုဒ္ဓကမိတ်ရှိတယ်ကဲအရေပြားယောဂသွက်ကတယ်ဆိုတော့ကုသိုလ်ပြုပေါ့လို့ဆိုတော့ဘာကုသိုလ်ပြုရမှာလဲဗျာလို့ဆိုတော့ကြောင်းဆောက်ပေါ့ဆွန်ကြောင်းဆွန်ကြောင်းဆွန်ကြောင်းဆောက်ဆွန်သာကြောင်းနှစ်ထပ်ကြောင်းဆောက်လို့ခေါ်တယ်တတိတော်မှာပိုက်ဆံမရှိဘူးဗျာအဲပိုက်ဆံမရှိဘူးနဲ့လက်ဝက်လက်စားလေးများမရှိဘူးလားဆို ရှိပါတယ်ဘုရားဘယ်လောက်များဘယ်လောက်တန်လောက်ရှိမလဲတသိန်းလောက်တော့တန်ပါလိမ့်မယ်ထင်ပါတယ်အေးဟုတ်ပြီအဲ့ဒါနဲ့ပဲကြောင်းဆောက်မကြောင်းဆောက်တော့တပိတော့ဆောက်ပေးမယ်လို့မရှိပါဘူးဘုရားလို့ဆိုတော့အနန္ဒကဆွေမျိုးတို့ကိုင်းဒကာကြီးဒကာမကြီးတွေကတာဝန်ယူပြီးဆောက်ပေးလိုက်ကြအဲအဲလက်ဝလက်သားကိုသူတို့အားလိုက်သူတို့ငါထူထူဝဲပြီးဆောက်လိုက်မယ်အဲကြောင်းဆောက်တဲ့အခါကျတော့အထက်ထကိုပြင်ခင်းပြီးတဲ့အချိန်ကစပြီးတော့အောက်ထမှာတမြက်လက်ရမယ်အများနဲ့နေ့စဉ်နဲ့အမျှတုတ်တင်ရမယ် ပြီးတော့တောက်ရည်တီးထားရမယ်သုံးတယ်သုံးဆောင်ရည်တီးထားရမယ်နေရာခင်းကျင်းထားရမယ်လို့အဲဒါလိုရှင်တို့တော့ကမိန်ကြပြီးတော့အဲ့ဒီကြောင့်မပြင်းမချင်းလဲသူကပိလောကမပြန်စီစဉ်နေဒါနဲ့ဆိုကြပါစို့ကြောင်းဆောက်ဆောက်တဲ့အခါကျတော့အထက်ထပ်ပြင်ဖြစ်မိကြတဲ့ကမောင်တော်ယဟန်ညွန်ကြားတော်မူတဲ့အတိုင်းပဲရောဟိနီကလည်းပဲ အောက်ထပ်မှာသမီးစီးတဲ့လို့နေရာထိုင်ခင်းခင်းလို့တောက်ရည်တီသုံးလောင်ရည်တဲနဲ့အဲ့ဒါလိုတဲတော့ယဟန်တော်တွေကလည်းဆုံးခံပြီးတဲ့ဆိုအဲ့ဒီအောက်ထပ်မှာပဲလာပြီးဆုံဖုံပေးကြဆုံဖုံပြီးတော့ခြေထောက်ဆေးကြလက်ဆေးကြရေတောက်ကြပြီးတော့ပြန်ကြွကြတယ်ရောဟိနီကသိဝမ်းသာနေတာပဲစေတနာတွေထက်တန်အားကောင်းနေတာပေါ့သိဝမ်းသာနေတာပဲဒီလိုနဲ့အဲ့ဒီအောက်ထပ်မှာအဲ့ဒီလိုလုပ်လို့ယဟန်တော်တွေဒီလိုပြုစုတယ်ဆိုကြတဲ့ကနူနာယောဂါတွေက ဒီတရွဲ့ရဲ့တစုံစုံနဲ့ဖြစ်တဲ့အခုအပိန်ကြီးတွေဟာတဖြည်းဖြည်းတဖြည်းဖြည်း6 6 6က6ကသွား6ကသွားလိုက်တာအရာလောက်ညာပဲဒီအညိုအမဲကွက်လောက်ညာပဲဒါလောက်ပဲထင်တော့နောက်ကြောင်းဆောက်ပြီးတဲ့ကြောင်းနှစ်ထပ်လုံးပြီးတဲ့အခါကျတော့မြတ်စွာဘုရားနဲ့တကွာယဟန်တော်တွေပင့်ပင့်ပြီးတော့ဆွမ်းကတ်ဆွမ်းကတ်တဲ့အခါကျတော့မြတ်စွာဘုရားကရောဟိနီကို ဒီဇတ်ကိုပြန်ဟောတယ်ဒီအကြောင်းပြန်ဟောတယ်ရောရှင်ဒီတဲ့သင်ဒီလိုနုနာယောဂဆွဲရတာတခြားကြောင့်မဟုတ်ဘူးတဲ့အရင်ဘဝကသူများပေါ်မှာအိတ်တာတရားမာနတရားအကြောင်းခံပြီးတော့ဒေါသကောဓတရားထောင်ထွားဖြစ်ပွားခဲ့လို့မလို့အဲ့ဒီကာယကံဝစီကံမနောကံတွေရဲ့အကျိုးအခုခံစားနေရတာတဲ့ဒါကြောင့်ဒီဘဝဒီအခါမှာအရင်ဘဝကဖြစ်ခဲ့တဲ့ ဒေါသတို့မာနတို့ဒါတွေကိုမရှိသေးနဲ့ပဲဒါတွေမကသေးဘူးတန်ရောစဉ်10ပါလုံးပဲအဲပယ်နိုင်အောင်ကဘာလုပ်ရမလဲဆိုတော့နံတရားယုတ်တရားခေါ်တဲ့တင့်ခန္ဓာကိုယ်နဲ့တင့်စိတ်တင့်ယုံနဲ့တင့်နံခေါ်တဲ့တင့်ခန္ဓာကိုယ်နဲ့တင့်စိတ်ကိုတဏှာဒိဋ္ဌိမာနနဲ့မစွဲမတွယ်မညှိအောင်တတိနဲ့စောင့်ရှုပြီးတော့ကြည်အဲ့ဒါလိုကြည်လို့ရှိရင်တက်မှာကိလေသာတွေကင်းငိမ့်တဲ့အတွက်တန်ရောစဉ်တွေလည်းပယ်နိုင်လိမ့်မယ်အရင်ဘဝတုန်းကအထုံပါလာတဲ့ဒေါသမာနတွေလည်းပဲ ဒါတွေကင်းပြောက်လိမ့်မယ်လို့ဆိုပြီးတော့ဒီတရားမြတ်စွာဘုရားကဟောတယ်ကောရံသဟေဝိပစဟေယမာနံပัญယောဇနာတဗ္ဗမတိတ်ကမေယတာနာမရူပတနိမတ္တဇာမာနံအဂိဉ္စနံနာနုအဂိဉ္စနာနာနုပဒံတိဒုက္ခကောရံအမျက်ဒေါသကိုသဟေပဲစွန့်ရာဤမာနံထောင်လားတက်ကြွတဲ့မာနကိုလည်းသဟေပဲစွန့်ရာဤတဗ္ဗံတယောဇနာ ဒေါသနဲ့မာနသာမဟုတ်အလုံးစုံသောတန်ရောစဉ်ကိုအတိတ်ကမေရလွန်မြောက်အောင်ကြိုးစားအားထုတ်ရ၏ရူပသမိန်နာမရူပသမိန်နာယုတ်၌ဝါခန္ဓာကိုခေါ်တဲ့ယုတ်နဲ့စိတ်ခေါ်တဲ့နံတရား၌အတ္တဇာမာနတဏှာဒိဋ္ဌိမာနတို့ဖြင့်စွဲတွယ်ညှိကမှုမရှိပဲဝါမရှိအောင်မရှိတော့အကိဉ္စနာကိလေသာဟုသောကြောင့်ညာမရှိသောဓမ္မထုပုဂ္ဂိုလ်ကိုဒုက္ခဆင်းရဲဟုသမျှတို့သည်နာနုပတံတိမကြရောက်နိုင်ကြကုန် ရားရှင်ကဒီတရားဟောအဲ့တရားဟောတော့မှတရားဟောရင်တရားထဲမှာရှုမှတ်ပုံပါတယ်လေမြတ်စွာဘုရားကတစ္ဆာ၄ပါးကိုဘယ်တော့မှလွတ်ပြီးခေါ်တာမဟုတ်နန္တရားယုတ်တရားကိုမညိကမတွေ့တာတဏမာနဒိဋ္ဌိနဲ့မညိကမတွေ့တာရဘူးလို့ဘုရားရှင်ဟောတဲ့အထက်မှာမဏိကမတွေ့တာအောင်နန္တရားယုတ်တရားကိုအမှန်တိုင်းသိအောင်လုပ်သိအောင်ကဘယ်လိုလုပ်ရမလဲဖြစ်တိုင်းဖြစ်တိုင်းတတိနဲ့ဆောင်ရှုဒါပါတယ် ဖြစ်တိုင်းဖြစ်တိုင်းတတိနဲ့စောင့်ရှုပြီဆိုလို့ရှိရင်အဲ့ဒီနာယုတ်ပေါ်မှာဒီနာနဲ့ယုတ်ရဲ့မမြဲတဲ့သဘာဝတွေကိုအမှန်တိုင်းသိတာဟောဒုက္ခသစ္စာပိုင်းခြားသိတဲ့နာကိုပိုင်းခြားပြီးသိတယ်အဲ့ဒါလိုအမှန်တိုင်းသိတဲ့အတွက်ဒီနာယုတ်ပေါ်မှာတဏှာအနေနဲ့စွဲတွယ်မှုညှိတွယ်မှုမရှိဘူးဟောသမှုရိယသစ္စာပယ်ပြီးပြီဒုက္ခသစ္စာပိုင်းပိုင်းခြားခြားသိလိုက်ပြီသမှုရိယသစ္စာကိုပယ်ပြီးပြီအဲ့လိုသမှုရိယသစ္စာပယ်ပြီးတာနဲ့ပင်နိုင်တာဘာကြောင့်လဲဆိုတော့ရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းမှာ အမှန်တိုင်းသိမြင်မှုအမှန်တိုင်းကြိုးစားအားထုတ်မှုအမှန်တိုင်းတတိကရှိမှမှုအမှန်တိုင်းစိတ်ဆူဆိုင်တည်ငြိမ်မှုအမှန်တိုင်းကြံစည်တွေ့တော်မှုမှားတဲ့စကားတွေရှောင်ရှားမှုမှားတဲ့အပြုမှုတွေပြောရှောင်ရှားမှုမှားတဲ့အတမှုဝါညောင်းတွေရှောင်ရှားမှုဆိုတဲ့မဂ္ဂင်၈ပါးဟာရှုမှတ်ချက်တိုင်းပါနေတော့ဟောမဂ္ဂသစ္စာပွားပြီးသားဖြစ်သွားပြီအဲ့ဒီမဂ္ဂသစ္စာပွားပြီးသားဖြစ်တဲ့အတွက်ပဲဒုက္ခသစ္စာခေါ်တဲ့ယုတ်နဲ့နာကိုအမှန်တိုင်းပိုင်ပိုင်ခြားခြားသိတယ်သိလို့ပဲသမုဒိယသစ္စာခေါ်တဲ့တွေ့တာမှုတဏှာငြိမ့်သွားတယ်ပယ်နိုင်ပြီတဏှာသမုဒိယသစ္စာကို အဲ့တဏှာအကြောင်းဖြစ်တဲ့တဏှာသမုဒိယသစ္စာပယ်တာနဲ့အဲ့ဒီတဏှာကလှုပ်ဆောင်ပေးလိုက်တဲ့ဒုက္ခဆိုတာဆင်းရဲဆိုတာမရှိတော့ဘူးဆင်းရဲငြိမ့်သွားပြီនិရောဓသစ္စာဒါဘုရားရှင်ကဒီလိုနေရာမှာသစ္စာလေးပါမလွတ်ဖက်နဲ့ချက်ဟောတဲ့အခါကျတော့အဲ့ဒီမှာမေဃသစ္စာပွားရမယ်ဆိုတဲ့အတိုင်းရုပ်နဲ့နာမ်ကိုတရားနာရင်ရှုမှတ်ပွားများတဲ့အခါကျတော့ဒီရောဟိနီဟာတရားလဲဆုံးရောမိမိရဲ့ရုပ်မိမိရဲ့နာမ်မှာဖြစ်နေတဲ့အမှန်တဘာဝအနိစ္စဒုက္ခအနတ္တတွေကိုသိလို့မို့ ဒီယုတ်ဒီနာပေါ်မှာတဏမာနဒိဋ္ဌိနဲ့အတွေ့အညိကင်းသွားတာနဲ့တပြိုင်တည်းတည်းသောတပတိမေဖို့ရသွားတယ်။ဒါခါနဲ့သောတပန်ဖြစ်သွားတယ်။သောတပန်ဖြစ်သွားတဲ့အခါကျတော့ဒိဋ္ဌိတန်ရောစဉ်နဲ့ဝိသိကိစ္စတန်ရောစဉ်ပြတ်သွားတာပေါ့။အဲဒီတော့ကောရခေါ်တဲ့ဒေါသလည်းပဲနည်းသွားတယ်။မာနလည်းပဲနည်းသွားတာပေါ့။အပေရောက်လောက်အောင်လဲဒေါသမကြည့်တော့ဘူး။အပေရောက်လောက်အောင်လဲမာနမကြည့်တော့ဘူး။ဒါပေမဲ့ဒီတက်ထက်အထက်အထက်ကိုတက်ပြီးအထုတ်မယ်ဆိုလို့ရှိရင်သူဟာ ယဟန္တာလည်းဖြစ်နိုင်တာပေါ့သို့တော်လည်းပဲအဲ့ဒီကြောင်တော့မရဘူးတိရောဤနေဟာအသက်အတိုင်းနေပြီးတော့ွယ်လွန်သွားတဲ့အခါကျတော့နတ်ပြည်သွားပြီးတော့နတ်သမီးဖြစ်တယ်။နတ်သမီးမှလည်းပဲအချောဆုံးအလှဆုံးနတ်သမီးသွားဖြစ်တယ်။ဖြစ်ပြန်တော့လည်းပဲနတ်သား၃ယောက်ရဲ့နေကြနေနမိတ်ကြမှာသွားရောက်။ဘာကြောင့်အချောဆုံးအလှဆုံးဖြစ်ရတာလဲလို့ဆိုတော့အခုနဆွန်သူဆောက်ထားတဲ့ဆွန်ကြောင်းအောက်ထပ်မှာအမြဲတမ်းတမြက်လဲတဲ့တမြက်စီးလဲတဲ့တုတ်တင်တဲ့တောက်ရည်ထားတဲ့တောက်ရည်တဲထားတဲ့သုံးလောင်ရည်တဲထားတဲ့ဒါကြောင့်အဲ့ဒီအကျိုးကြောင့် တန်ရှင်းရေးလုပ်လို့ပေါ့တန်ရှင်းရေးလုပ်လို့ဒါကြောင့်မလို့ရန်ကုန်မြို့တော်မှာတန်ရှင်းရေးလုပ်တဲ့လူတွေလည်းအဲနတ်ပြည်မှာဆမ်းမဆမ်းမမလားမသိဘူးမန္တလေးတော့မန္တလေးတော့တန်ရှင်းရေးပဲနှစ်ယောက်လောက်ကြလဲမသိဘူးမန္တလေးတော့နတ်တွေများနဲနေမလားမန္တလေးနတ်တွေနဲနေမလားမသိဘူးနော်အဲ့ဒီနတ်သမီးသွားဖြစ်တဲ့အခါကျတော့အင်မနာကျော်အင်မနာလှတယ်တဲ့နတ်သား၃ယောက်ရဲ့နေကြကိုနတ်သား၄ယောက်ရဲ့နေကြသွားရောက်ဘယ်နတ်သားမှမပိုင်မဆိုင်မသို့တော့လဲသူ့ကို၄ယောက်လုံးကမြင်တဲ့အခါကျတော့သူ့ဟာငါဟာပဲဆိုအတင်းတူးကြတယ် နတ်တွေနတ်တွေဇနီးလူဝဲကျင်းပဒါနဲ့ gain အဆွေတို့ဒီတိုင်းတော့မဖြစ်ဘူးသင်ကလည်းတင်ပိုင်နဲ့ငါလည်းငါပိုင်နဲ့ပြောတာပဲ gain တရားမင်းစီအဆုံးပြခံရလို့ဆိုပြီးတရားတရားမင်းစီခေါ်သွားတယ်တရားမင်းစီခေါ်သွားပြီးတော့ရောဟိနီပြပြီးတော့ပြောတယ်အရှင်တရားမင်းနဲ့အရှင်တရားမင်းနဲ့အဲဒါတပည့်တော်တို့ဒီရောဟိနီနတ်သမီးကိုအကြောင်းပြုပြီးတော့အငင်းခုံဖြစ်နေပါတယ်တဲ့ဆုံးပြပေးပါတဲ့ဟေ့ဘယ်လိုများဖြစ်ကြတော့ သူကနေကြမှလာပြီးဖြစ်တဲ့နတ်သမီးပဲတဲ့သူပိုင်ကိုယ်ပိုင်ညင်းနေကြတာပဲအေးဒီလိုဆိုလို့ရှိရင်နေပေါင်းမင်းတို့ကသူ့ကိုဘယ်လောက်များချစ်ကြတော့တရားမင်းကတရားစီရင်နတ်သားတယောက်ကပြောတယ်ဟာကျွန်တော်မျိုးတော်ဗျာသူ့ကိုမြင်ကလေးကဝန်းထဲမှာအဲ့ဒါစစ်စီကြီးတီးသလိုကိုဖြစ်နေတာတဟီကြီးနဲ့ဖြစ်နေတာပေါ့လေထောက်တရားမရနောက်တယောက်ကပြောတယ်အာကျွန်တော်မျိုးကတော့သူ့မြင်ကလေးကကျွန်တော်မျက်စိဟာဘယ်တော့မျက်စိကျနေတာပဲ ဒါကြောင့်ဟိုမန္တလေးဆရာတော်ကြီးကရေးတာပဇွန်မျက်စိထွက်လိလိလို့ပဇွန်မျက်စိကိုဖြစ်နေတာပဲတဲ့နောက်တစ်ယောက်ကတော့ပြောတယ်ကျွန်တော်တော့ဗျာတဲ့ကျွန်တော်တော့သူ့မြင်တဲ့အချိန်ကစပြီးတော့ဝင်းထဲမှာတောင်ကြချောင်းရည်ကြီးများစီးနေသလားအောင်မရတယ်တဲ့နှလုံးခုန်ပြီးတော့တကြီးကြီးနဲ့ပေါ့လေသူတို့မေတ္တာမနှဲပါလားနော်တော်တော်ကြီးမှလာပဲလူတွေတလောက်ကြီးမှကြပါလားမသိပါဘူးဒီကကြီးဒီကကြီးဥစ္စာမြင့်တို့ ဒီလောက်ကြီးမားတဲ့ဟာများရှိခဲ့လားမသိပါဘူးဒီလောက်တော့မကြီးမားပါဘူးနဲ့တူပါရဲ့ရှင်ကလည်းကြိုက်တာနောက်တစ်ယောက်ကျတော့ဘယ်နဲ့ပြောလဲဆိုတော့ကျွန်တော်မျိုးတော့တဲ့သူ့မြင်တဲ့အချိန်ကစပြီးတော့ဖရာစေတီထိတ်ပေါ်မှာတွန့်ထားတဲ့အလံလိုဖြစ်နေပါတယ်ဖရာတဲ့ဘာပြောတာအလံလိုဖြစ်နေဟမ်ဘာပြောကြတာလဲ ဖရာမြင့်မြင့်စေတီရဲ့ထိပ်ပေါ်မှာအလံလွင့်ထူထားပြီဆိုတော့အဲ့ဒီအလံလေးတစ်ဖက်ပြန်မခတ်ဘူးလားခတ်တဲ့အခါတော့ငြိမ့်နေတယ်လို့များကြည့်လားဟဲ့သူ့နှလုံးသားဟာတစ်ဖက်ဖြတ်ကုန်တစ်ဆက်ဆက်တုံးနေပါလေအရှင်တရားမင်းတဲ့ကဲတရားမင်းကဘယ်နဲ့လို့သုံးပြမလဲသူတို့ဟာမေတ္တာတုကြီးမားတဲ့ပုံကိုယ်ရေးကြီးဖြစ်နေဘသူခွဲဝေပေးရမှမသိဘူးကိုင်းဒီလိုဆိုရင်ကိုင်းပြည်သူပိုင်သိမ့်လိုက်ဒါပဲရှိတယ်ပြည်သူပိုင်သိမ့်လိုက် ဒီတိုင်းပဲတရားမင်းကဘယ်နဲ့ပြောလဲဆိုအေးဒီလိုဆိုလို့ရှိရင်တဲ့မင်းတို့ဖြစ်တဲ့အဖြစ်ကငါအဖြစ်လောက်မဆိုးသေးပါဘူးကွယ်ငါအဖြစ်လောက်မဆိုးသေးဘူးတဲ့ငါမင်းတို့ခေါ်လာတဲ့ဒီနာသမီးမြင်လိုက်တာနဲ့ငါဟာမရရင်တော့သေတော့မှာပဲသေတော့မှာပဲဆိုနတ်သားလေးယောက်ကနောက်ဆုံးပြရတယ်မလေးတရားမင်းတို့မသေးပါနဲ့မစုတေပါနဲ့နတ်ကြီးကိုယ်ကဖြစ်တော့လေအဲ့တော့အရှင်တရားမင်းမဲ့ယူတော်မူပါဆိုပြီးတော့ အပြည်သူပဲသိခံရတယ်အဲ့တော့ကြောက်အောင်ပြောတယ်တဲ့ဘာကြောင့်လဲဆိုတော့ခုနပြောတဲ့တန်ရှင်းရေးလုပ်လို့အဲဒီနေရာမှာဆိုချင်တာကတော့ဒေါသနဲ့မာနအဲ့ဒီတရားတွေကြီးပွားဗလားဆိုလို့ရှိရင်